ရေကနိည1340ခုနှစ်ဝါဇိုလာသံ9ရက်နေ့ဖြစ်တယ်ဒီကနေ့မတိုင်မီကလေးကဒီသာသနာကိစ္စအတွက်တရားဟောလာတာ၃ညရှိပြီးတော့ကြားသိရပါတယ်မူလအစကတော့ဘုန်းကြီးဒီကနေ့စဟောဖို့ပါပဲဉာဏ်တော်မူသွားတဲ့ အဲကမဟာပါဏိတဗာရန္တအစဉ်အာစိဏမထေဤသင်ကြရသောယုတ်ကလကိုသင်ညိုခြင်းနဲ့စာပြီးတော့ကျင်းပမဲ့ပူဇော်ပွဲမှာတရားဖြင့်ပူဇော်တဲ့အနေနဲ့တရားပွဲကျင်းပပြီးတော့ပူဇော်ကြတယ်ဒါအကောင်းဆုံးပါပဲ။ မာပြည်မှာဘုန်းကြီးရဲ့ဆရာတော်သံဃာတော်တွေပြန်တော်မူသွားတဲ့အခါမှာဆိုရင် အကြီးအကျယ်ခမ်းနားတွေလုပ်ကြတာပါပဲတော်သိယုံပုဂ္ဂိုလ်လည်းပဲတော်ရတဲ့မှာဆိုလို့ရှိရင်ခမ်းနားတွေအကြီးအကျယ်လုပ်ကြပါတယ်အဲဒီအကြီးအကျယ်ဒုက္ခတွေထဲမှာလောကလူများကြိုက်တဲ့အတိအမဟုတ်အခခုံနေဒီလိုဟာတွေကများပါတယ်မြတ်စွာဘုရား၏အလိုတော်အရဆိုရင်တော့ တရားနဲ့ပူဇော်တာအကောင်းဆုံးပါပဲအခုဒီကဆရာတော်ကြီးဉာဏ်တော်မူသွားလို့ဉာဏ်ရတဲ့ယုတ်ကလကိုသိညွှန်ခြင်းအကြောင်းပြုပြီးတော့တရားပွဲဖြင့်ပူဇော်ကြတယ်ဆိုတာဟာအမှန်တန်ကိုသဘာဝကျပါတယ်အများတွေအာယုံပြုစရာနီးယူစရာလည်းအမှန်ကောင်းပါတယ်ဒီကနေ့ညဘုန်းကြီးဟောဖို့တရားကတော့ ဆရာတော်ကြီးပြန်တော်မူတာနဲ့လည်းစပြီးမရဏတတိလည်းပွားရအောင်လို့ဗာတိကရတ္တသုံးဆိုတာကိုဟောဝေယစဉ်းစားထားပါတယ်ဗာတိကရတ္တသုံးဗာဒဧကရတ္တကောင်းမြတ်သောညင်းနေအချိန်ခါရှိတဲ့ပုဂ္ဂိုလ်အဲကောင်းမြတ်သောတခုသောညင်းနေအချိန်ခါရှိတဲ့ဆိုရင်နှလုံးသွင်းတဲ့နှလုံးသွင်းတဲ့အဲ့ဒီတိုင်းပဲကောင်းမြတ်သောအချိန်ခါတွေရနေတာပါပဲ။ အဲဒီဗာရိဒါရတာသုတ်ဆိုတာအမှန်ကောင်းပါလေဘုန်းကြီးတို့ကဝိပဿနာတရားဟောနေကြဆိုတော့ဝိပဿနာကတော့များများတော့ဟောရမှာပဲဒါကြောင့်ဝိပဿနာတက်တက်လည်းမဟောသေးပဲနဲ့ညာလောင်တော်မူတဲ့ဆရာတော်ကြီးလည်းပူဇော်တဲ့အနေနဲ့မရဏလုံးသတိတရားလည်းပဲစာပြီးဟောဝေယစဉ်းစားထားပါလေစတုရာရခတရားဆိုတာရှိတယ် ဘုရားလောကင်မေတ္တာသာအတုပါမရဏတတိဆိုပြီးတော့ဘုရားဒိဋ္ဌာကျမ်းနေမှာတွေ့ရတာဘုရားလောကတိမြတ်စွာဘုရားဤဂုဏ်ကိုလည်းအာယုံပြမယ်တဲ့တရားထုတဲ့ပုဂ္ဂိုလ်များစစချင်းဘုရားကောင်အာယုံပြမေတ္တာတရားလည်းပွားရမယ်တဲ့မေတ္တာတရားမိမိတို့နိစ္စရာကစပြီးတော့တန်နိုင်တယ်ဗျမေတ္တာပို့ရချမ်းသာကြပါစေတဲ့မေတ္တာပဲ အာတုဘလည်းနှလုံးသွင်းရမယ်အာတုဘဆိုတာကတော့ဝေလံသွားတဲ့ပုဂ္ဂိုလ်တွေရဲ့ရုပ်လောင်းနဲ့စားပြီးတော့အဲဒီလိုအာတုဘလည်းရှိတယ်မိမိကိုယ်ထဲမှာရှိတဲ့ဇာမင်မွေးရင်စသည်ဖြင့်ဒီလိုဆက်စုပ်ွယ်တွေကိုရှိတဲ့အာတုဘလည်းရှိတယ်ဝေလံသွားတဲ့ပုဂ္ဂိုလ်များရဲ့အလောင်းကိုယ်ကောင်လိုပဲမိမိတို့ကိုယ်ကောင်လည်းဒီနေ့ကျရင်ဒီလိုဖြစ်ရမှာပဲလို့သတိဓာတ်ဒေသနာတော်ပြရတာပဲအေဝံဓမ္မော ဒီလိုဖြစ်ရမယ်သဘောရှိတာပဲတဲ့မိမိတို့ကိုနှလုံးသွင်းဖို့ရဧဝံဘာဝီဒီလိုဖြစ်ရမှာပဲဖြစ်လက်တာဒီရလိမ့်မယ်ဒီနေ့ကျရင်လည်းဖြစ်ရဧဝံအနတိတော့ဒီလိုဖြစ်ခြင်းကိုမကြောလွန်နိုင်ဘူးတဲ့ဘယ်နည်းနဲ့မှဒီကွယ်လွန်ခြင်းပြည့်စည်သွားခြင်းဆိုတဲ့မရဏသဘောကိုမကြောလွန်နိုင်ဘူးဒီနေ့ကျဒီလိုဖြစ်ရမှာပဲလို့အဲဒီလိုဆင်ရမယ်လို့ ဆင်ញင်မုံလေးပရိဒရာမာရိတော်ကပြထားပါတယ်အဲ့ဒါလည်းအတုဘကမ္မထာမှာလည်းမရဏတတိတဲ့သိခြင်းတရားလည်းပဲနှလုံးသွင်းရမယ်တရားအားထုတ်တဲ့ပုဂ္ဂိုလ်တွေမှာသိခြင်းတရားနှလုံးသွင်းနိုင်လေလေတရားဘက်မှာစိတ်ဝင်စားမှုများလေလေပဲအဲတေဝရနှလုံးမသွင်းနိုင်တဲ့တေဝရဝေးပါလေဆိုရင်တရားထုတ်ရနည်းနည်းနှေးတော့တယ် ဟွန်းငယ်ငယ်တဲ့ပုဂ္ဂိုလ်တွေများသေဝရကမနည်းတော့တရားထုတ်ရစိတ်ဝင်စားမှုမရှိတဲ့ပုဂ္ဂိုလ်တွေကများဒါပေမဲ့သူကပါရမီထူးလို့ငယ်ငယ်နဲ့တရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းရှိတော့ရှိပါသေးတယ်အဲသေဝရနည်းတွေလည်းပဲတရားထုတ်လို့တရားထုတ်ဖို့ရစိတ်ထက်တာနေတယ်ပဲတရားထုတ်နေတဲ့ပုဂ္ဂိုလ်တောင်သေမမနည်းသေးဘူးဆိုလို့ရှိရင်တရားဘက်ကပေါ်ရောက်ပြီးတော့အပြင်ထွက်တဲ့စိတ်တွေကဖြစ်နေသေးတာ တရားမပြတ်ရှုမှနေရမယ်ဆိုရင်လည်းအဲဒီကပြီးလို့ရှိရင်ဘယ်သွားရမလဲဘယ်သူနဲ့တွေ့ရမလဲဘာလုပ်ရမလဲဘာလုပ်ရင်ဘယ်လိုကြီးပွားမလဲစသည်ဖြင့်ဒီလိုအားဖြင့်ရှောက်စဉ်းစားနေရတာပဲမကြခင်သေးတော့မယ်ဆိုလို့ရှိရင်တော့အဲဒီလိုအလွတ်စိတ်ကူးတွေမဖြစ်တော့ဘူးတကယ်ယောဂဝေဒနာအပြင်းထန်နေဆက်လို့သိရတော့မယ်ဆိုလို့ရှိရင်တရားဝါဒနာပါတဲ့ပုဂ္ဂိုလ်တွေက တရားပဲအာကိုရရှိတယ်လို့ဆိုတာသိပြီးတော့တရားပဲနှလုံးသွင်းတော့တာပဲသိပြဘာမှကိန်းဆိုင်တော့ဘဏ္ဍကောင်းတယ်အဲဒါကြောင့်တရားထုတ်တဲ့ပုဂ္ဂိုလ်တွေကမရဏနုပတိကံဆန်းကလည်းဝါညာဖို့ရလိုပါတယ်တဲ့အဲဒီသုတ္တရခလေးပါးသောအဆောင်လျှောက်ကမ္မထာနဲ့စပ်ပြီးတော့မင်္ဂလာဆရာတော်ဘုရားကြီးကကျမ်းနေရေးတာနာကောင်းပါလေသူကလည်းအခုဉာဏ်တော်မူသွားတဲ့ဆရာတော်ကြီးရဲ့ ဂုံကျေးဇူးတွေလည်းပဲသိတဲ့ပုဂ္ဂိုလ်တွေကတော့များပါလိမ့်မယ်မသိတဲ့ပုဂ္ဂိုလ်တွေလည်းသိတာများပြီးအောင်နည်းနည်းတော့ခွင့်ရပြောအောင်မှာဘုန်းကြီးတွေကတော့ထုတ်ပတ်ရည်ထဲမှာရှိကြည့်တဲ့အခါကာလကျတော့ဆရာတော်ကြီးရဲ့ဂုံကျေးဇူးတွေတွေ့ရဆရာတော်ကြီးကငငယ်ရွယ်ရွယ်တွေကညာတိခါသာကြီးရပါလေအဲဒီတည်းကပရိယတ်ဒီဘက်ကကြိုးစားတယ်ပရိယတ်ဒီဘက်ကကြိုးစားအားထုတ် မကျမ်းမာယောဂဝေဒနာလည်းသူကအတော်ဖြစ်တာကိုဆရာတော်ကြီးကသူကငငယ်ကစတယ်မကျမ်းမာတယ်သိဖြစ်တာอืมသေလို့သေတာနေရှိဖြစ်တာသေလိမ့်မယ်လို့ထင်ရတာကိုဖြစ်လာအဲဒါတော့ယောဂဝေဒနာတွေနှိမ့်ဆက်နေပေမဲ့တော့သူကစာပေဘက်ကမလျှော့ဘူးတဲ့လျှော့ဘူးတော်တော်ကိုတော်တာလေအဲစာပေဘက်ကလျှော့ပြီးတော့နားနေပြီးတော့ကျမ်းမာရေးယူဆိုင်ခွေရအချိန်ယူမယ်လို့အဲဒါယူမဆိုင်ဘူး ဒါတွေတော့ကသူကလေးလာနေတာပဲအခုကူမဟာဥဒ္ဒရာမစာသင်နိုင်ပြီးမှသွားပြီးတော့နေတော့ကျမ်းမာမှုရဲ့ကြောင့်ကိုရရေကပြန်ပြီးအနာယူကိုကျမ်းမာရေးဒီဆိုင်လို့ဆိုပြီးဘေးကပုဂ္ဂိုလ်တွေတိုက်တွန်းလာလည်းပဲမပြန်ဘူးလေသူကသိချင်းသိလို့ဆိုပြီးတော့ပေပြီးတော့တခါလဲစာပေတွေသေးလာတယ်ခရိယာတွေကအတော်ကိုစိတ်ဝင်စားပြီးသေးလာတာပဲကိုယ်နဲ့အသက်မငဲ့ကွယ်ဖက်ဆိုတာတကယ်ကိုဟုတ်တာလေ ဝင်တဲ့အသက်ကိုငဲ့ကွယ်နေတဲ့သူကတကယ်ကိုပရိယတ်ဒီကတကယ်အားထုတ်တယ်။အဲဒီကချီးကျူးစရာကောင်းပါလေ။နောက်ပြီးတော့ဇာကြပုဂ္ဂိုလ်ဖြစ်လာတဲ့ခါကာလကြတော့လေဇာချတဲ့နေရာမှာညာနှုတ်တဲ့ပုဂ္ဂိုလ်တွေညာသင်္ဍာသိခံပြီးတော့နားမလဲနားလဲအောင်ဝှချပေးတယ်အဲ့ဒါလည်းချီးကျူးစရာတော့ကောင်းတယ်သူကခန်းငယ်တုန်းကသာဝေကျမ်းကသိကြရမှာညာကဆက်မြက်သေးတော့ ဒီနားလည်အောင်လို့တော်လေးလာရတာကိုအဲ့ဒါကိုမြည်ပြုပြီးတော့သုထာမတတိခံပြီးစာသင်တဲ့ပုဂ္ဂိုလ်တွေညာလေးနေတဲ့ပုဂ္ဂိုလ်တွေကိုတတ်သိနားလည်အောင်လို့အပင်ပန်းခံပြီးတော့သင်ပြပေးတယ်ဒါအမှန်ရှိရှိတယ်ကောင်းတယ်အများအားဖြင့်စာကြပုဂ္ဂိုလ်တွေကညာထက်တဲ့ပုဂ္ဂိုလ်တွေကစာချတာများတယ်ငငယ်ကစပြီးတော့ညာထက်တဲ့ပုဂ္ဂိုလ်တွေလည်းစာကြက်လို့မနာကြတဲ့ပုဂ္ဂိုလ်တွေဒီနေ့ကော အဲဂါထာပေါင်းတရားရတယ်150ရဒီလိုပုဂ္ဂိုလ်ရဲ့အာဂါထာပေါင်း50လောက်60လောက်ရတယ်ဆိုရင်ကိုမနေဘူးအဲဒီလိုပုဂ္ဂိုလ်တွေကစာချရတာသူတို့ကစာသင်တုန်းကဆရာတွေကနန်းနန်းပြောရဘူးသူကသူတို့ကိုတတ်တိနားလည်ပြီးတော့စာဆိုဆရာရှိဆိုအဲလိုဆိုသွားတာပေါ့အလွယ်တကူနဲ့ပဲဆရာတွေဘာမှတောင်းမလဲဘူးအဲဒီလိုပုံပေါ်တွေကစာကြတဲ့အခါကျတော့တပည့်တွေကညံလေးနေလို့ရှိရင်ဆရာက တော်တော်အားမရတာဒီဟာလေးဘာဖြစ်လို့ဒီလိုမဆုံနိုင်ရသလဲဘာဖြစ်လို့နားမလဲရသလဲဆိုပြီးတော့ဆရာကသိမခံနိုင်ဘူးအော်ရတယ်ငေါက်တတ်တယ်အကျိုးအယုံမမကဘူးသူကနဲ့တောင် ပေါက်လို့တကားလဲဒီလိုဟာလည်းရှိသေးတာပဲอืมသို့တော်လည်းစေတနာတော့စေတနာကောင်းပါပဲစေတနာကောင်းဝင်မယ်လို့စေတနာကလွန်းနေတယ်သူစားရိုးရိုးသိုံနေမဟုတ်ဘူးသူစားဒေါသအရောက်တယ်ငါပြောတာနားမလဲရမလားဆိုပြီးတော့အဲ့ဒီလိုဟာလည်းရှိတယ်ဒီလိုရိုက်တာထူတာရှိတယ် อืมအဲဒီလိုပါလေရှိတယ်အဲဒီဆရာတော်ကြီးကအဲဒီလိုမဟုတ်ဘူးတဲ့ညာလေးတဲ့ပုဂ္ဂိုလ်တွေကိုအမှန်တရားသိခံပြီးတော့တတိနားလည်အောင်လို့သိကြပို့ချပေးတယ်ဒါဘုန်းကြီးကတော့အမှန်တရားဝမ်းမြောက်ပါတယ်ဒီလိုပါသိကြပေးတာဟောတော်တော်အားရတယ်ကောင်းတာပဲစေရနာတော်ကောင်းတာပဲဒီလိုပုဂ္ဂိုလ်တွေကသူ့ယူကြမှန်ကောင်းပါလေဆရာချတဲ့ပုဂ္ဂိုလ်တွေတာတဲ့ပုဂ္ဂိုလ်တွေကတချို့ကတော့ညာညာညာထက်လို့ကိစ္စမရှိဘူးညာလေးတဲ့ပုဂ္ဂိုလ်တွေကသူ့ခွင့်ရရင်ကြိုးစားနေတယ်လို့ရဘူးသူက ဆရာပြောတာတစ်ခါနဲ့နားမလည်ဘူးနှစ်ခါနဲ့လည်းနားမလည်ဘူးသုံးလေးခါနဲ့လည်းနားနားလည်ခြင်းမလဲလားအဲဒီတော့တတ်တည်ပြီးသားဆရာသမားကမတတ်တည်တဲ့ပုဂ္ဂိုလ်ကိုသိခံပြီးတော့သွန်သင်ပြတာလေးကိုတာဝန်တရားပဲမိမိထာမှာလာပြီးတော့ဇာတိဘာတွေသိယူတယ်ဆိုတာမတတ်တည်သေးလို့လာပြီးတင်တာမဟုတ်လားမှန်ပါဗျာမတည်သေးလို့လာတင်တာပြီးပြီးသားဆိုရင်လည်းလာတင်တယ်အဲ့တော့မတည်သေးလို့လာတင်တဲ့ပုဂ္ဂိုလ်ကိုသိအောင်လို့ဆရာကလည်းသိခံပြီးတော့ ကိုးချပေးဖို့ရအရေးကြီးပါတယ်အဲ့ဒီတောင်ဟာအခုရဆရာတော်ကြီးရဲ့ထုတ်ပတ်ဒီတိုင်းတွေ့ရတော့အနံဝန်တာကြီးကောင်းတယ်။နာတော်လာပဲလို့သာသနာတော်ပฏิပတ်တိသာသနာတော်အတွက်အပင်မဆင်းရဲခံပြီးတော့သူများတွေကိုအားပေးတယ်လို့အဲ့ဒါလိုလဲအာရုံပြုရပါတယ်။ပฏิပတ်ဘက်ကလည်းပဲသီလဘက်ကဆိုလို့ရှိရင်သင်္ကန်းတို့ပါတို့အဋ္ဌာန်တင်ဖို့ဝိပဿနာပြုပုံတွေပါတယ်ဒါတွေလည်းပါတယ်။ ဝရသင်္ကန်းတွေဟာနင်းပိုင်တို့အရေတီတို့နထသင်္ကန်းကြီးဆိုတာသူ့အမည်နဲ့သူလိဋ္ဌာတင်ထားတဲ့ဥစ္စာတိစီဝိခေါ်တယ်။အဲ့ဒါကိုအနိဗ္ဗာန်မှာမျက်စိရတယ်။ခြားတစ်ပါးပါလို့ရှိရင်ပါသွားတယ်။အာရုံတက်တဲ့အချိန်မှာဆိုရင်အနိဗ္ဗာန်နှောင်းတော်အတွင်းမှာရှိရတယ်။သို့တော့အကိုခန်းထဲမှာဒီလိုတော့လည်းကိစ္စမရှိတာပါဘူး။အခန်းကြီးကကျေရတဲ့ကိစ္စမရှိဘူးခန်းထဲဆိုရင်တော့အဲဒီလိုနေရာမှာဆိုရင်ပြင်မဲ့တို့ပါလို့ဆိုရင်ကိုနိဗ္ဗာန်နှောင်းတော်အတွင်းမှာရှိရတယ်။အဲဒီတော့ ဒီစိတ်ဝိရိယသူကဆောင်းတယ်အများအားဖြင့်ဒီစိတ်ဝိရိယဆောင်းနေတဲ့ပုဂ္ဂိုလ်ကနည်းတယ်နည်းတယ်သူကအလွယ်တကူကတော့ပရိခါရစောလာဆိုတာရှိတယ်ပရိခရာအသုံးဆောင်ပေါ့လေပရိခရာအသုံးဆောင်ဆိုတော့ရခြင်းတော့ခြုံတယ်တော့ဗါတယ်ဒါတွေလည်းပါလာပေါ့သူအသုံးဆောင်မှုပြန်ပြန်အဝတ်ထည်အကုန်ကပရိခရာတယ်အဲပရိခရာစောလာဖြစ်နေဒိဋ္ဌာတင်ထားတာကတော့ဖြင့်ဘယ်နာပြစ်ထားတာကိစ္စမရှိဘူးသူကတော့အဲဒါကြောင့်အဲဒီလို တောင်းမလေးရအောင်လို့အများအပြားပြိဋ္ဌာဆောလအဓိကကျင်ပြီးတော့သင်္ကန်းတွေဝိုးကြုံကြတာများတယ်အဲ့ဒီတည်းကဒီဆရာတော်ဝီနည်းကိုလေးစားတော့အပြင်သင်ပိုင်ဧကတိသထသင်္ကန်းကြီးကိုပြည့်စုံဝိဋ္ဌာတင်ပြီးတော့သုံးတယ်ဒါချီးမွမ်းစရာပဲကတိခင်းတဲ့အခါကာလကြရင်အဲ့ဒီလိုပြည့်စုံဝိဋ္ဌာတင်ပြီးသုံးတဲ့ပုဂ္ဂိုလ်တွေအတွက်ခင်းရတာပဲဒါကြောင့်ခွန်ကြီးတို့အပြင်ခင်းတဲ့အခါကာလကတိခင်းကဏ္ဍကြလို့ရှိရင်များတယ်ပတိပေးရတယ် อืมအဲဘယ်ပုံပဲနည်းနဲ့ဖြစ်ဖြစ်အထိန်လူလို့ရှိရင်ခင်းလို့တော့ရတာပါပဲဒါပေမဲ့လို့မြတ်စွာဘုရားခွင့်ပြုတော့ငါအတ္တမာရဏစာရဆိုတဲ့အကျိုးရအောင်လို့ခွင့်ပြုတာဒီစိပရိဒိနာဒိနာတဲ့သင်္ကန်းတွေကိုဒီထားခြင်းအားထားပြီးသွားခြင်းအားသွားနိုင်အောင်လို့မြတ်စွာဘုရားခွင့်ပြုတာဒါတော့ဒီစိဝရိတ် အဋိဌံတင်ပြီးဝိုးယုံနေတဲ့ပုဂ္ဂိုလ်မှကလည်းဒီအကျိုးကိုရတော့အကျိုးရှိတာပြည့်စုံတဲ့ဒိဋ္ဌာမတင်မဲနဲ့ပရိက္ခယသောလာဒိဋ္ဌာတင်ပြီးတော့နေတဲ့ပုဂ္ဂိုလ်မှဆိုရင်တတိခင်းလို့ဒီအာနိသင်ရတယ်ဆိုတော့ဘာမှသူ့မှာမထူးဘူးစရသူ့မှာဒီပြည့်စုံတဲ့သင်္ကန်းနဲ့အနိဗ္ဗာန်ဆောင်ထားဖို့ရမှာရှိမှရှိတဲ့ဟာကိုအဲအဲဒီတော့သူ့အတွက်ဟာဘာမှအကျိုးမရှိပဲဖြစ်တယ်လို့အဲဒီတော့ကထိန်မြတ်စွာဘုရားရည်ရွယ်ချက်ကထိန်အကျိုးလည်းပေါ်အောင်လို့ဒီစီဝရိအဋ္ဌာတင်ထားကြမယ်ဒီလိုသတိပေးရတယ် အဲဒီဆရာတော်ကြီးကတော့သူအမြဲတမ်းပြည့်စုံတဲ့ဒီကတင်ပြီးတော့သင်္ကန်းနေသုံးဆောင်တဲ့အနေနဲ့ဒုက္ခတွေမှာတွေ့ရပါရဲ့နောက်ပြီးတော့ဝိကပနာပြုပုံတွေလည်းသူကပေါ်ပြပြီးတော့ထားတယ်နောက်ပြီးတော့အနာမာသဝိသုညဆက်ပြီးတော့ပေါ်ပြထားတာလည်းအာအာရဇံကောင်းတယ်နာမသာဝတ္ထုဓမ္မတွေကနဝကမဆိုပြီးတော့မွေးတွေကိုမှီရောက်လား ကြပါဗျာအဲပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းလည်းဒီလိုပဲသူကြတယ်တရားတရားရှိတဲ့ပုဂ္ဂိုလ်တွေတတ်နိုင်လို့ရှိရင်နာမသငွေတွေကိုနာမသဆိုတာလည်းနဲ့မတိမတိကောင်းမသုံးတာကောင်းဘူးလို့အဓိပ္ပာယ်ရှိတယ်ရဟန်းများမှာပိုင်ကောင်းတဲ့ဥစ္စာအဲဒီငွေတွေကိုနဝကာမအာလူပါကြီးဆိုပြီးတော့ဒီလိုလူကြတာဓာတ်ရိုက်လို့ရှိရင်တော့ရဟန်းများလူမခံရဘူးအဲဒီငွေကိုရှင်ဘုရားလူပါကြီးဆိုရင်လူမခံရဘူးလို့တော့ဒီငွေကို နဝကာမအမှုသိအာသူဟာကြီးဆိုလို့ရှိရင်တော့ဒါကဒါကပြောတာလေဒါကတော့ပယ်ဖို့ရမလို့ဘူးတဲ့ဘာဖြစ်လို့လဲကိုယ်လူကမှမဟုတ်ပဲနဝကာမမှုသိသူဟာဖြစ်နေတာမှန်ပါဒါမပယ်လည်းပဲကိစ္စမရှိဘူးတဲ့မပယ်ရဘူးတဲ့အဲ့ဒီမှာဒါကဒါရဲ့ရေရက်ကနဝကာမဆိုတာကြောင်းတို့စီရီတို့ဒီလိုဆောက်ဝူတွေနဝကာမရေရတာနဲ့တူပါတယ်ပုဂ္ဂိုလ်ရဲ့နဝကာမတော့ရေရတာဟုတ်မှဟုတ်ပါမလားခွင့်ကြတယ်ဒါမျိုးမပြင်းဘူး ဒါပေမဲ့လို့ပုဂ္ဂိုလ်ရဲ့နဝကာမတူတယ်ဆိုရင်လည်းဒါတော့ဝိနည်းနဲ့ကျင်းလွန်နေတာပါပဲဒါကြောင့်နဝကာမလူပါကြီးဆိုပြီးတော့ငွေတွေထူထမ်းကြတယ်ထူထမ်းပြီးတဲ့ငွေကိုအင်းငါလူလာပဲငါနဝကာမပဲငါပိုင်တာပဲဆိုပြီးတော့ဒီငွေတွေကိုကိုယ်တိုင်သိနေခြင်းစီမံခြင်းခံခွဲခြင်းလုပ်ရင်ဒါအပြည့်မကင်းဘူးဟောဒီကဆရာတော်ကြီးရတယ်အဲဒီလိုလူတဲ့ငွေတွေလည်းတရားဓမ္မအဲတရားတွေစီမှာ ထားပြီးတော့ဒကာလေးသဘောအတိုင်းအဲစွန့်ထားတယ်ဟွန်းဒကာလေးသဘောအတိုင်းစွန့်ပြီးတော့ထားဒကာလေးစီကနေပြီးတော့လူရှိတဲ့ခါကာလပစ္စည်းတော့တောင်းယူမှာမို့လေသုံးမှာမို့လားနာဒါလည်းနေရာကြတာပဲလို့ဘုန်းကြီးတို့လည်းဒီနည်းတိုင်းပါပဲဘုန်းကြီးတို့ကနဝကာမလို့တောင်မှအဲဒီတောင်မှမညွှန်းပါဘူးဝိထုငွေမှဖြစ်ပေါ်လက်တန်သောရဟန်းတော်တို့ကအဆတ်တော်လူရရာပစ္စည်းကိုထူထမ်းပါ၏ အဲဒီလိုပဲဘုန်းကြီးတို့ကတော့ခုကြားပါတယ်ဒကာဓမ္မတွေတူဖို့အဲဒါညဇော်တွေကကိုယ်တိုင်ခွင့်ပြုထားတဲ့ဟာပါဒါကတော့တရားတရားရှိတဲ့ပုဂ္ဂိုလ်တွေရှိရတဲ့အဲဒီတရားတရားရှိတဲ့ပုဂ္ဂိုလ်တွေကမဟာသတ်တဲ့ရွှေတော့ငွေတော့ကိုကပ္ပိယထာမရုံတယောက်သောပုဂ္ဂိုလ်ထာမအမြင့်ပြီးတော့အဲဒီရွှေငွေဝတ္ထုမှာ ဖြစ်မဲ့ဖြစ်ပေါ်မဲ့ဝိတုပစ္စည်းကိုလူရမ်းပါ၏ဆိုလို့ရှိရင်တော့ဒါလူခံကောင်းတယ်။ဒါဝိတုလူတာပေါ့။အဲဒီက30ချင်း30 20ချင်း20 50ချင်း50ပေါ့လေဒီငွေကဖြစ်ပေါ်လာတာတော့ဆွမ်းဖြစ်ဖြစ်လင်္ကာဖြစ်ဖြစ်အိယာနေယာဖြစ်ဖြစ်ခီးပနာဖြစ်ဖြစ်ဘယ်လိုသုံးဆောင်ဖြစ်ဖြစ်အဲဒီလိုဟာကိုလူရမ်းတာပေါ့။ငွေကတော့ကပ္ပိယထာမှာအထားအဲအလိုရှိတဲ့အခါအလိုရှိတဲ့ပစ္စည်းကိုတောင်းပြီးတော့သုံးရတယ်ငွေတော့ ဘုနာအာဒီဒီဒီပေးပါအောင်ဟိုပေးပါအောင်စသဖြင့်ကိုယ်ကိုယ်ကိုယ်ကိုယ်လည်းစီမံမှုရမလိုဘူးဟုတ်လားအဲ့ဒါကတော့ဘုရားဆန့်ကျင်ထားတာအဲ့ဒါဘုနာဆရာတော်ကြီးကနဝကာမလူပါကြီးဆိုပြီးတော့သူကလည်းပဲအဲ့ဒီငွေတွေနဲ့စပ်ပြီးတော့လူဘာမှကြောင်းကြောင်းမဆိုင်ဘူးတဲ့စွန့်ထားတယ်ဒါနဲ့နေရာကြတာပဲညာကောင်းတယ်ဒါတွေကသူကနီးယူစရာတွေအနံကောင်းတာတွေနောက်ပြီးတော့ပฏิပတ်တရားနဲ့စပ်ပြီးတော့လည်းအချင်းချင်းရှိကျူးစရာတွေလည်းပါတယ် ညဆိုလို့ရှိရင်10နာရီ17နာရီထိအောင်မအိပ်သေးဘူးတဲ့အဲဒီမှာပရိတ်တွေပါလေရုပ်ဖတ်ပြဆိုအများကြီးပေါ့လေဓမ္မစကြာသုတ်တော်နန္ဒလက္ခဏာသုတ်တော်စသည်ရုပ်ဖတ်ပြဆက်ပြီးတော့နေတဲ့တရားလည်းပဲနှလုံးသွင်းပြီးတော့နေတဲ့မညက်ကြတော့လဲ3နာရီလောက်စောစောထပြီးတော့တရားလည်းနှလုံးသွင်းပါတယ်အဲ့ဒီဥစ္စာပါတယ်ဟုတ်မလားသူညက်ကြတာပဲလေကအဲညာအိတော့လဲ 10နာရီ17နာရီမှအိတ်မနေ့3နာရီလောက်ထပြီးတော့တရားနှလုံးသွင်းနေတယ်ဆိုရင်ပฏิပတ်ဘက်ကလည်းအမှန်ပြည့်စုံနေတာပဲအမှန်ကောင်းနေတာပဲအဲ့ဒါတွေတွေ့ရတော့ခွန်ကြီးကဆရာတော်ကြီးရဲ့အထုပ်ပတ်တွေကိုကြည့်ပြီးတော့အာအာရဝမ်းမြောက်ရပါတယ်ဒီလိုမြတ်စွာဘုရား၏သာသနာတော်မှာပရိယဘက်ကရောပฏิပတ်ဘက်ကရောဒုလိုလာလာနဲ့ကျင့်သုံးအားထုတ်ပြီးတော့သွားတဲ့ဆရာတော်ကြီးပဲလို့အာရုံပြုပြီးတော့ ကြီးညိုရပါတယ်အဲ့ဒါကိုအားလုံးဒီရှင်ယဟန်တို့ရှင်လူယဟန်တို့အားလုံးလည်းပဲထပ်ပြီးတော့အာရုံပြုအောင်ခွန်ကြီးကအခုပူဇော်တဲ့အနေနဲ့ဆရာတော်ကြီးရဲ့ဂုဏ်တွေကိုချီးကျူးပူဇော်တဲ့အနေနဲ့ဇေဥစွာပြောကြားပါတယ်အဲဒီလိုခွန်ကြီးဟာလည်းနဲ့ဘယ်လိုပဲပြည့်စုံနေနေဒီနေ့ကြတော့ရှိရင်အိုရင်တိုင်းအိုရမယ်နားရင်တိုင်းနားမယ်သိရင်တိုင်းသိရမယ်ဆိုတာကတော့ ဘယ်သူမှမရှောင်တိန်နိုင်ဘူးလောကမှာအမြဲတမ်းစိန်ဝါကြီးနေတဲ့ပုဂ္ဂိုလ်တွေလည်းပဲဝိညာဉ်တာအိုရတာပဲနာကျင်တာနာရတာသိကျင်တာသိရတာပဲဆေးတွေဝါးတွေနဲ့ဘယ်လိုပြည့်စုံနေတဲ့ပုဂ္ဂိုလ်လဲဒီနေ့ကျရင်အိုရတာပဲနာရတာပဲသိရတာပဲမသေးတဲ့ပုဂ္ဂိုလ်တွေရှိပါမလားရှိပါဗျာဒီနေ့ကျရင်အိုရနာသိရတာပြီးတယ်အဲ့တော့တဏ္ဍာပုဂ္ဂိုလ်တွေကမဟုတ်ဘူးတရားနှလုံးသွင်းပြီးတော့နေတဲ့ ယဟန်တော်တွေဟာလည်းပဲဒီနေ့ကြလို့ရှိရင်ဥဉ္ဉ္တန်ရင်ဥရတာပဲနာကျင်ဒါနာသေကျင်ဒါပြရတာပဲဘယ်မှမတိတ်နိုင်ဘူးမပြေးနိုင်ဘူးဟုတ်လားမှန်ပါอืมယဟန်နာဖြစ်နေတဲ့ယဟန်နာလည်းဒီနေ့ကျန်ပြိမိပါဆန်းရတာပဲယဟန်နာထဲမှာအများဆုံးရှင်သာရိပုတ္တရာဆိုလည်းပဲအဲဒီနေ့ကြတော့ပြိမိပါဆန်းရတာပဲဒါဒီတော့မကဘူး ဘုရားမြတ်စွာဘုရားတောင်မှာဒီနေ့ကျရင်ပြိဋိဘာစားတာပဲဒါမကင်းရမကင်းကြောင်းတရားတွေဘာဖြစ်လို့တော့ဆိုလို့ရှိရင်ခန္ဓာ၅ပါးရှိနေတဲ့လောကထဲမှာတည်ရှိနေတဲ့ကာလပါလို့ဝိညာဉ်တာဝေရမှာပဲနာလီနာနာမှာသိညာသိရမှာပဲဘာဖြစ်လို့တော့မိမိတို့တဏ္ဍာမှာရှိနေတဲ့ခန္ဓာ၅ပါးတွေကိုကဩရတဲ့တရားတွေနာရတဲ့တရားတွေဒီရတဲ့တရားတွေပဲ ဩရနာတာဗေဒတဲ့တရားတွေကိုအထေကိုလုပ်ပြီးဒီနေရာတော့ဒီနေ့ကျရင်ဩရမှာပေါ့မဩဘဲနဲ့နေလို့ရပါမလားမရနိုင်ပါဗျာဒီနေ့ကျရင်နာရမှာပဲဒီနေ့ကျရင်သိရမှာပဲမသိအောင်ဘယ်နဲ့မှမတတ်နိုင်ဘူးဒါကြောင့်ဒီဆရာတော်ကြီးကလည်းအခုဓမ္မတန်ကံကောင်းလို့မကြမ်းပါဘူးငငယ်ရရစပြီးမကြမ်းပါဘူးယောဂဝေဒနာမကြမ်းမကြဖြစ်တယ်လို့သူထုတ်ပါတယ်အများကြီးတွေ့ရပါတယ်ဒါပေမဲ့လို့အသက်ကတော့တို့ရှိရပဲသူ80နဲ့နှစ်ဆိုတာဟင် တော်ကြည်တယ်ဘုန်းကြီးတို့ကအခု84နှစ်ရှိရဟုတ်လားအဲဘုန်းကြီးတို့လည်းရှင်းရှင်းကြည့်နေတာပဲ80ဆိုတာအများအားဖြင့်နောက်ဆုံးအချိန်ပဲ80ပတ်ဝန်းကျင်80မရောက်ခင်အဲ80နဲ့9တို့8တို့9တို့အထက်လွန်သွားလို့ရှိရင်လည်း81 2 3 4 5 6အဲ့ဒီတွင်ဟာနောက်ဆုံးအချိန်ပဲဒါလည်းကျော်လွန်ပြီးတော့90ကျော်တရားကျော်ရှိတာကတော့မဟာပြည်အနေနဲ့နည်းပါတယ် ဒါအသိမရှိပါဘူးအဲဒါကြောင့်သူချိန်တန်လို့ရှိရင်ဖြင့်ဒီနေ့ကျရင်သေသေးပျက်စီးရမှာပဲတဲ့အဲဒီသေသေးပျက်စီးတဲ့ဥစ္စာအသက်ရှည်တဲ့ပုံကိုယ်လေးတော့ကံကောင်းတော့အသက်ရှည်တော့ကြီးမှဝယ်လွန်ရတာပေါ့အဲကာမကောင်းတဲ့ပုဂ္ဂိုလ်တွေကြငငယ်လေးဒီသားတွေလည်းပြည့်လို့ဟုတ်လားရှိပါချို့မိဘနဲ့မမွေးရင်ဒီသားတွေလည်းရှိတာပဲရှိပါမွေးဒီသားလားဒီသားလည်းရှိတာပဲလင်းကား10နှစ် 15နှစ်စသဖြင့်အငယ်ရွယ်လေးတွေဒေတာလည်းရှိတာပဲအဲတော်တော်လေးကြီးလာမှအလယ်လားပုဂ္ဂိုလ်တွေဒေတာလည်းရှိတာပဲอืมကြီးတဲ့ပုဂ္ဂိုလ်တွေဒေတာလည်းထူးပြောစရာမလိုအဲ့ဒါနဲ့ဆက်ပြီးတော့လဲမရဏတတိပွားဝေရသင်္ကသာဆရာတော်ကြီးကဂါရတပုတ်ရေးထားတယ်ဘုန်းကြီးတို့ရတာကြားပါအမှန်ကောင်းလို့ပြောမယာသမနာဥဒ္ဓဝါတရာဟုရေဟိဒေမတံမယာသမနာဥဒ္ဓဝါတရာဟုရေဟိဒေမတံဟာဘေဝမရိတာမိနတ်တိ နတ္ထိနေဧထအတံကယောမယားငါနှင့်သမန္တဝါအရွယ်သူဖြစ်သော ပုဂ္ဂိုလ်တို့သည်၎င်းမယားငါတဲ့ဥဒ္ဓဝါအရွယ်ရှိရင်သောပုဂ္ဂိုလ်တို့သည်၎င်းတရားဥရေဤထိုသင်နှင့်ဤဇာတိကြောင့်လက်နဲ့တို့ဖြင့်ဒေထောပုဂ္ဂိုလ်တို့သည်မတ္တအသေးရှာကြလေကုန်၏အဟံတိငါသည်နိဧဝံဤနည်းတို့ပင်မရိဒ္ဓမိ သိရမှာပါပဲဣထာဤသိရမေယင်နိုင်မေငါအာတံရောယုံမာခြင်းသည်နတ်ရှိမရှိပါဘူးအဲဒီလိုဆင်ရမယ်ကိုယ်ရဲ့အသက်ကြီးတဲ့ပုဂ္ဂိုလ်တွေလည်းသိရသွားကြပါပြီကိုယ်နဲ့ရွယ်တူတန်းတဲ့ပုဂ္ဂိုလ်တွေလည်းသိကြတာပဲကိုယ်နဲ့နေတဲ့ပုဂ္ဂိုလ်ကတော့ပြုတဲ့ခါတာနဲ့မရေးတော့လို့ဝါကနေပြီးတော့ပေါ်ပြတာအဲဒါအဓိပ္ပာယ်တော့ယူရမှာကိုယ်နဲ့နေတဲ့ပုဂ္ဂိုလ်တွေလည်းသိကြတာပဲဒါတော့ မိမိကိုယ်တိုင်လည်းတနေ့ကြရင်သိရမယ်ဘယ်ချိန်သိရမယ်ဆိုတာသိပါမလားမသိနိုင်ပါဘူးသိဘူးစိတ်ကထင်တာကတော့ဘိုးတို့ငယ်လေးရှိတာလည်းနောက်ကြာကြီးရအောင်ပါပဲဒီလိုအောင်မရဘူးမှန်ပါအဲဒီလိုအောင်မတဲ့လူတွေလည်းတနေ့ကြသိပြီးသွားကြတာအခုကာလမှာရင်ရထားတွေနဲ့စပြီးတော့လည်းတိုက်ခိုက်လို့မှောက်လို့ဒီသားတွေမကြဘူးလားကြားပါဘူးအဲရထားတွေပြည့်လို့ပါလို့ဒီမှာလည်းရှိတာပဲ အဲလေရင်ပြန်ပြက်တာမှသာပြီးကြောက်ရတော့မှာအဲကျမ်းမာကြီးတွေအရွယ်အချင်းအရွယ်ကောင်းတွေပြီးတာပဲအဲဒီအဲဒီလိုမြင်ထားတဲ့လေးများလေးပေါင်းမှာတက်စီတဲ့ပုဂ္ဂိုလ်တွေကတို့မကြရင်ပြရလိမ့်မယ်လို့သူတို့အောင်းမိပါမလားအောင်းမိပါအောင်းမိဘူးသူဘယ်အောင်းမိမလဲဆိုတော့အောင်းမိရင်ဘယ်တက်စီးမလဲမစီးဘူးဟုတ်လားမှန်ပါอืมဟုတ်လားစေတဲ့ကတော့မသေးသေးဘူးလို့အောင်းမိတာလေဒါနဲ့ဒီနေ့ကျရင်ပြရတယ်ဒါကြောင့် ကိုယ်ရဲ့အရွယ်ကြီးတဲ့ပုဂ္ဂိုလ်လည်းသိကြပြီကိုယ်နဲ့တန်းသူပုဂ္ဂိုလ်လည်းသိကြပြီကိုယ်ရဲ့ငယ်ပုဂ္ဂိုလ်ရတောင်မှသိကြရှာတယ်อืมငါလည်းပဲပြီးမှဧကမဲမလွယ်ဘူးလို့ဘယ်ချင်းသိမှဘယ်ချင်းရလို့မဟုတ်ဘူးအကြောင်းမင်းကြီးရဲ့တခဏလေးကျွန်းနဲ့ပြင်နိုင်တယ်ဟုတ်လားမှန်ပါပြင်နိုင်တယ်လမ်းသွားနေရင်လည်းဘုံတော်ကားတိုက်သေးတာတော့ဒါကမဟုတ်ဘူးအခုကာလမှာ လေဖြတ်တာတွေဘာတွေများတယ်မရှိဘူးလားရှိပါဗျာအဲအဲ့ဒါတွေချက်ချင်းသေးတာလေအနံသေးတဲ့ဥစ္စာတွေအစာမာတော့ဖြစ်ဖြစ်အငင်မာတော့ဖြစ်ဖြစ်ဓာတိဥဒုကြောင့်ဖြစ်ဖြစ်ကိုကိုယ်တဏ္ဍာကအသွေးသားအားတွေပျက်စီးတော့ဖြစ်ပြီးတနည်းနည်းနဲ့သိနိုင်တယ်ဒါကြောင့်မသိခင်အတွင်းမှာအဖို့တန်တဲ့တရားအထုတ်ဖို့မလိုဘူးလားလိုပါဗျာဒီခန္ဓာကိုယ်ကြီးကဒီနေ့ကျပြရမှာပြရမှာ အဲ့ဒီသင်တဲ့ပြင်တဲ့ခန္ဓာကိုယ်ရဲ့ကပို့တန်တဲ့တရားထုတ်ယူထားနိုင်မကောင်းဘူးလားကောင်းပါဘူးဗျာကောင်းတယ်ဟုတ်လားအဲဒီတဲကပို့တန်ထုတ်ယူဖို့အရေးကြီးတယ်ထုတ်မယူလို့ရှိရင်ဖြင့်ဒါအလကားဖြစ်သွားမှာပဲအခုဉာဏ်တော်မူသွားတဲ့ဒီက၆ဓာတ်ကြီးအဲ့ဒါမဟာပဏိတအာရန္ဒအရှင်အာစိဏဆရာတော်ကတော့ငငယ်ရယ်လေးကပရိယတ်တွေလည်းကျိုးစားအားထုတ်တာပဲသီလပရိပတ်တွေလည်းယူသိချင်းလာတယ် တရားလည်းတော့သူ့အထုပ်ပါဠိကပါဠိတိုင်းတရားတွေလည်းပဲအာတော်တော်ပဲဆိုးဆိုးနေနေအထုပ်သွားတယ်ဆိုတော့အဖိုးတော်နေသူ့မှာအများကြီးရသွားပြီဟုတ်လားမှန်ပါအဲ့ဒါအရေးကြီးတာအဲ့ဒါကိုခွန်ကြီးဆောင်းမုတ်ကလေးရှိထားတယ်ဆောင်းမုတ်ကလေးဒါလေးကမှတ်သားဖို့ရကောင်းကြီးကြီးသူအများသေးသွားကြပြီတဲ့လားကြီးတဲ့ကိုယ်တဲ့ကြီးတဲ့ကိုယ်တွေပြီးကုန်ပြီရွယ်လူတွေလည်းသေဝဲဝင်ကြီးရွယ်လူတွေလည်းကိုယ်နဲ့အသက်တူတာမျိုးတော့ပုံကိုယ်တွေပြေးလာတယ်ရှာတယ် နေသူတောင်းမှဗေယရှာပြီတဲ့ကိုယ်လည်းနေတဲ့ပုဂ္ဂိုလ်တွေကလည်းပြည်လိုပဲရှိတာပဲငါလည်းပဲမလွဲသေးရမည်အဲ့ပါလေကသတိပြုပါမရဏလည်းပြည်တာဟုတ်လားမှန်ပါအဲဒါလေးဆိုကြအောင်လို့ဤသူအညာဤသူအညာသေသွားကြပြီသေသွားကြပြီဤသူအညာဤသူအညာသေသွားကြပြီသေသွားကြပြီ လွယ်သူတွေလည်းသေဝဲဝင်ပြီလွယ်သူတွေလည်းသေဝဲဝင်ပြီလက်သူတောင်မှသေရဆရာသည်လက်သူတောင်မှသေရဆရာသည်ငါလည်းပဲ သမာဓိတော်ဆရာများမြင်ကြတာကမရဏမေဘုဒ္ဓတိဇီတံဥပါရောဇတိဒီလိုဆင်ရမယ်။မင်းငါအမရဏံပေခြင်းမြေဘုဒ္ဓတိဖြစ်လိမ့်မည်။ဇီတံငါဤသတိဥပါရောဇတိချုပ်သွားလိမ့်မည်ပြည့်သွားလိမ့်မည်ဒီလိုဆင်ရမယ်။ငါပေလိမ့်မယ်တော့ဒီလိုတော့မဟုတ်ဘူး။နှလုံးမသွင်းဘူးရ။အဲဒါကြီးကညွှန်ကြားတယ်ဘာဖြစ်လို့လဲဆိုငါပေလိမ့်မယ်ဆိုလို့ရှိရင်တရားမှကြောက်ပြီးတော့ င်မချမ်းသာဖြစ်တတ်တယ်တဲ့ဒါကြောင့်မို့လဲဒါပဲနဲ့လို့အခုနေတော့လည်းတော့ဖြစ်ပေါ်ရတယ်မရှိပါဘူးဒီဒီနဲ့ဆိုတာငါလည်းပြင်မှာပဲလို့ပြောတော့ဖြစ်ပေါ်ရတာမရှိတော့သံဃာဆရာတွေအဲ့ဒါဆိုရင်လို့ငါပြေလိမ့်မယ်လို့တော့နှလုံးသွင်းပါနဲ့ငါအာပြေခြင်းဖြစ်လိမ့်မယ်အဓိပ္ပာယ်တော့ဒုဒုပါလဲငါအာပြေခြင်းဖြစ်တယ်ဆိုရင်ငါသေးတာဒုဒုပါလဲဒုပါအောင်ဆိုဆိုအဲ့ဒါမရဏမေဘုဒ္ဓတိဇီဝတာဥပရုဇ္ဇတိ မရဏမရဏဝမရဏမရဏဝါဒီအဲမရဏမရဏဝါသိခြင်းတရားသိခြင်းတရားပဲလို့ဒီလိုလည်းနှုတ်မြလိုက်အဲဒါအခုဒီမှာတော့ဘုန်းကြီးကကိုယ်တိုင်ပြေးမှာပါဆင်ញင်မှုရထည့်ထားပါပဲဆင်ញင်ဆင်ញင်လို့လည်းရပါရဲ့ကြည်သူများလည်းကြည်သူအများနေသွားကြပြီအဲကြည်တဲ့ပုဂ္ဂိုလ်တွေကိုယ်လည်းကြည်တဲ့ပုဂ္ဂိုလ်တွေသိကြပြီ ရွယ်လူတွေလည်းပေဝဲဝင်သည်ရွယ်လူတွေလည်းပေပေဝဲဝင်ပြီးကုန်ကြပြီရွယ်လူတွေတချို့ပေါ်အကုန်လုံးတော့ပြန်ဟုတ်မလားမြတ်သူတောင်းမှဘေရဆရာကြီးငယ်တဲ့ပုဂ္ဂိုလ်တွေကိုယ်နဲ့ငယ်တဲ့ပုဂ္ဂိုလ်တွေသူတို့လည်းပဲအသက်တူတော့သိကြတာပေါ့လေရှိတာပေါ့ငါလည်းပဲမလွဲသေးရမည်ငါလည်းပဲဒီနေ့ကျသိရမှာပဲအဲဒီလိုလုံးသွင်းတော့မသေးခင်အစဉ် မြတ်စွာဘုရားဤသာသနာတော်မှာရတဲ့ရတဲ့တရားတွေအားထုတ်ဖို့မလိုဘူးလားလိုပါဗျာလိုတယ်ဒီရင်တရားမြန်မာအဲ့ဒါကိုဗာဒိကာရတသုံးမှာမြတ်စွာဘုရားဟောထားပါရဲ့ဗာဒိကာရတသုံးဆိုတာဂါထာ၄ခုပဲရှိပါတယ်ဘာမှမများဘူးဒီသုတ်ကိုဟောတာက၄ညတိုင်းတိုင်းဟောရပါတယ် ဓမ္မလူရင်ကတော့ဘုရားကိုယ်တော်ရဲ့ဉာဏ်ကြရဲ့ဟောနောက်ရင်ကြတော့ဆန္ဒနာဟောလို့အဲဘုရားတရားကိုယူပြီးဆန္ဒနာဟောလို့ဆန္ဒနာကိုထားပြီးဟောခိုင်းအဲ့ဒါနဲ့အကြောင်းပြုပြီးဆိုဗျာထားပြီးတော့ဟောနောက်တဲ့ရင်ကြတော့ဒီပုဂ္ဂိုလ်တစ်ပါးအဲပုဂ္ဂိုလ်တစ်ပါးနတ်ကလာပြီးတော့မေးတယ်ရှင်သမိတ်ကြီးဆိုတဲ့ပုဂ္ဂိုလ်သမိတ်ကြီးတဲ့သူကဘာရိကာရတာတုတ်ရဲ့ အကျဉ်းဥရိသနဲ့အကျယ်ဝိထာရဝေဘာနာများအဲရာဟုပါဒလားဂျာဟုပါဒလားသွားမရဘူးမကြောက်ဘူးအပင်ကောင်းဆိုငါလည်းပဲနာတာပြောငါလည်းပဲမရောက်ဘူးလို့ဂါထာလောက်ကောင်းဆိုဘာသာလောက်လည်းငါလည်းမရောက်ဘူးဒါပေမဲ့လို့အဲ့ဒီပါရိဂါရရသုတ်အကျဉ်းကျယ်တွေကိုမှတ်သားထားဖို့ကောင်းတယ်ဆိုပြီးညွှန်ကြားတာလေအဲ့ဒါအကြောင်းပြုပြီးတော့ ညစွာဘုရားဗာရိကာရတပုဂ္ဂိုလ်ဟောပါတယ်ဟောပြီးတော့ကျင့်တယ်ဟောပြီးကျင့်မောအဲ့ဒီမှာရှင်မာကိစီမထေရအကျေဝေပါနဲ့အဲ့ဒါကတော့အကြောင်းကြီးနဲ့လက်ခံကြမှာကျပြောအခုပြောနိုင်တယ်ပြီးတော့ဟိုရင်းလေးခေါင်းစဉ်လေးရှင်ပြတယ်နောက်တစ်ချိန်ကျတော့လောကကင်ကြီးရဆိုတဲ့ရဟန်းကလည်းဒီလိုပဲသာသနာဆိုတဲ့နာသားကလာပြီးတော့မေးတော့ဗာရိကာရတပုဂ္ဂိုလ်မရတဲ့အကြောင်းပြောတယ် သင်တော့ဘောဆိုတော့သူတော့ဘာသာတော့ရတယ်ဆိုပြီးတော့အဲဒါနဲ့စပြီးတော့မြတ်စွာဘုရားထပ်ပြီးတော့ဟောတယ်အဲ့ဒါ၄ချိန်တိုင်းနဲ့ဘာရိကာရတ္တဟောတာရှိပါတယ်အဲ့ဒီဘာရိကာရတ္တပုံမှာကာထာ၄ဘုတ်ရှိတယ်၄ဘုတ်ထဲမှာပေခြင်းတရားနဲ့စပ်ပြီးတော့ဟောပြထားတာကတော့တတ္တိယကာထာမှာပြတာလေတတ္တိယကာထာကရုပ်ပြီးဟောမှဒီကကြားတယ်မဟုတ်လို့လဲဆိုဘုရားကဆရာတော်ကြီးကျန်တော်မူတာအကြောင်းပြုပြီးတော့ ဟွာတာဟောဟွာတာအဲ့ဒါနဲ့ဆက်ပြီးတော့သွားမှပို့ပြီးတော့သဘောပေါက်မှာဣဇေဝတိသာမတာဗံကောဇိညာမရဏံသူဝေနာယိနောသင်္ကရံတေနာမဟာပေနေနာမစ္ဆုနာဣဇေဝတိသာမတာဗံကောဇိညာမရဏံသူဝေအာတာဗံသမဒရံလုံးလာဖြင့်ပြုစဉ်ပြုလိုက်သောမှုကိစ္စကိုဣဇေဝဣဇာဧဝနတ်ဖြံတဲ့နိယမရှိ ယနေ့ပင်လည်းဒိဋ္ဌံသတ္တဗံပြုအာရိပြုသိဉ္စီပြုရမည်ပြုလေဓမ္မပဒံလုံးလာဝိရိယနဲ့ပြုသိဉ္ပြုလိုက်တယ်လို့ဆိုတာရှိတယ်။ဘာတွေလဲဆိုဓမ္မပဒံလုံးလာဆိုတာမဖြစ်သေးသောအာဟုသောမဖြစ်အောင်လို့အားထုတ်ရမယ်။ဖြစ်ပြီးကအာဟုသောကိုပယ်နိုင်အောင်လို့အားထုတ်ရမယ်။ မဖြစ်သေးတဲ့ကုသိုလ်ဖြစ်အောင်လို့အားထုတ်ရမယ်ဖြစ်ပြီးသားကုသိုလ်တည်ရအောင်တိုးပွားအောင်ပြည့်စုံပေါင်းအားထုတ်ရမယ်အဲဒါသမဗလာမိစ္ဆာ၄ပါးအဲဒီကိစ္စ၄ပါးနဲ့စပြီးပြုတင်ပြုလိုက်တဲ့အမှုတွေပြုရမယ်အဲဒါဘာတွေတုန်းဆိုကုသိုလ်တရားတွေပါပဲဒါနာသီလဘာဝနာအခြင်းတွေပါဒီလိုမျိုးပါပဲအထူးဆုံးကတော့ဖြင့်ဝိပဿနာကုသိုလ်ပါပဲအထူးဆုံးကသူ့အားထုတ်ဖို့ အဲသမဗရာကိစ္စ၄ပါးနဲ့စတဲ့ပြုပြင်ပြရတဲ့အမှုကိုယူရမယ်တဲ့ဒါအဲဒါလေးကိုဆိုရဲကြအောင်သမဗရာကိစ္စ၄ပါးမှတ်သားကြအောင်နားကောင်းတယ်မဖြစ်သေးသောအကုသိုလ်ကိုမဖြစ်အောင်အထောက်ရမည်မဖြစ်သေးသောအကုသိုလ်ကိုမဖြစ်အောင်အထောက်ရမည် ဖြစ်သေးသောအကုသိုလ်ကိုမဖြစ်အောင်အားထုတ်ရမည်ဆိုကြည်လားမဖြစ်သေးသောအကုသိုလ်ကိုမဖြစ်အောင် ဖြစ်သေးတာအကုသိုလ်တဲ့မဖြစ်သေးတာအကုသိုလ်အကုသိုလ်စိတ်နဲ့တွက်လို့ရှိရင်တော့အကုသိုလ်စိတ်12မျိုးရှိပါတယ်အကုသိုလ်စိတ်12မျိုးလည်းမဖြစ်ဘူးတဲ့အကုသိုလ်ရှိပါမလားလို့ဆိုရင်အဲ့ဒါတော့ရှိမှာမဟုတ်ဘူးအစုံကြည့်နေကြမှာပဲလောဘစိတ်မျိုးမျိုးဒေါသစိတ်မျိုးမျိုးမောဟစိတ်က2မျိုးရှိတယ်အဲ့ဒါတွေကဖြစ်မှုရမှာကြီးရပါပဲဒါပေမဲ့လို့လောကအနေနဲ့မဖြစ်ဘူးတဲ့အကုသိုလ်ဆိုတာရှိရဲ့ ချိုးပုဂ္ဂိုလ်တွေမှာသူတော်ဘာကိုညှင်းပြခြင်းတားဖြတ်ခြင်းဆိုတာမဖြစ်ဘူးအာစေတနာကောင်းတဲ့ပုဂ္ဂိုလ်ကြောင့်မရှိဘူးသူတော်ဘာကိုမတတ်ဘူးကြဘူးလို့မတတ်ဘူးအဲတော့အဲဒီမတတ်ဘူးရဲ့အာဟုကိုသူများဖြစ်ပေမဲ့လည်းကိုယ်မဖြစ်အောင်သူများတွေတော့တားကြတယ်ဟုတ်လားရှင်တိုင်းရင်တတ်တဲ့ကြဘိုးသားတဲ့ဘာသာရင်းပေါ့အစာဝတ်သာစာရည်တော်ရည်တွေကလည်းပဲကျက်တတ်တယ် ဘဲသားတဲ့ဝဲသားတဲ့အစပြင်သူကရှိတာပေါ့ရှိပါအဲကျဲဦးတို့ဘဲဦးတို့ဒါလည်းအကောင်ပေါက်တတ်တယ်မပေါက်တတ်တယ်မျိုးရှိတယ်လို့ဆိုရတယ်ကောင်ပေါက်တတ်တဲ့ဥစ္စာကတော့သိကြတာလေဒါပရရောက်တယ်လို့သာအဲဒါသူများတွေကပြန်ပတ်ကြတယ်ဒီလိုလုပ်ကြတယ်ဆိုတာကြားရလို့မြင်ရလို့ရှိရင်မိမိမှာအဲဒီလိုအာဟုဇရီမဖြစ်အောင်လို့အားထုတ်ရမယ်အားမထုတ်နိုင်ဘူးလား အဘိဓိမာအကုသိုလ်တွေဖြစ်ရင်မကောင်းကျိုးပေးတာမှန်ပါအဲကုသနာမကောင်းကျိုးပေးတာသတ္တဝါတွေကဘာလို့ရှိတော့ဆိုကောင်းကျိုးလို့ကောင်းကျိုးလို့ရှိတာချမ်းသာခြင်းရတယ်ဆင်းရဲခြင်းတဲ့ပုဂ္ဂိုလ်ရှိပါမလားမရှိနေပါဘူးအဲ့ဒါချမ်းသာအောင်ကဘယ်သူကနေပြီးတော့ပေးတော့ဆိုရင်ကုသိုလ်ကမှချမ်းသာပေးတာဆင်းရဲအောင်လို့ဘယ်သူကလောက်တော့အကုသိုလ်ကလောက်တာဟုတ်လားမှန်ပါဗျအဲ့ဒါချမ်းသာခြင်းလို့ရှိရင် ကုသိုလ်တရားကပွားဖို့ရှိတာအကုသိုလ်တရားပွားဖို့မရှိဘူးဆင်းရဲကြောက်လို့ရှိရင်ဆင်းရဲကိုဖြစ်စေတာကအကုသိုလ်တရားရှောင်ရမှာပေါ့ဘာနဲ့တူတယ်လဲဆိုရင်သူတစ်ပါးတွေမှာမတော်တာစားမိတော့ဘာယောဂဖြစ်တယ်ဆိုလို့ရှိရင်အဲဒီလိုအစာကိုမစားဘဲနဲ့မဆောင်နိုင်ဘူးလားဆောင်နိုင်ပါဗျာဆောင်နိုင်တယ်သူများဒီစာစားလို့တခါလဲဘာဖြစ်တယ်ညာဖြစ်တယ်ဆိုတာမရှိဘူးလားရှိပါဗျာရှိတယ်ဟုတ်လားနွားတို့နွားတို့နဲ့နွားတို့တောက်ပြီးတော့အချင်းတွေပါလေ တောက်လို့ရှိရင်တာမယာရေတို့ဘာလို့ပေါ့လဲဟုတ်လားအဲ့ဒါတော့နွားတို့တွေဖဲပြီးတော့ဘုံတော်သေးရတယ်ဥစ္စာအဲတာမယာရေတွေတောက်ပြီးတော့လဲနွားတို့တော့ရလို့ရှိရင်ဒါလည်းဘုံတော်သေးရတယ်အဲ့ဒီလိုဟာတွေအများကြီးရှိတာပေါ့ဆန်းကျင်နေတယ်ဟုတ်လားအဲ့တော့သူများတွေမှဒီလိုအစားတောက်ပြီးတော့ဒီလိုယောဂဖြစ်ပြီးသိရတယ်ဆိုလို့ရှိရင်အဲ့ဒီလိုအစားတောက်တွေကိုမဆောင်ကျင်သင့်ဘူးလားဆောင်ကျင်နေပါဆောင်ကျင်နေတယ်အဲ့ဒါသူဘာတွေအဖြစ်တာကိုမဖြစ်သေးဘူးအဲ့ဒီလိုလဲ အကုသိုလ်ဟူများတဲ့သူများတော့ဖြင့်ပတ်ကြတယ်ခုနပြောတဲ့အတိုင်းဟုတ်လားပတ်ကြတယ်ရှင်တတ်တယ်သဘောတတ်တယ်အကျက်တတ်တယ်ဝဲတတ်တယ်ဘယ်ဥကျက်ကိုအကောင်းကောင်းတဲ့ဥစ္စာတွေကိုတတ်တယ်ဆိုအဲ့ဒါသူများတွေတော့လုပ်တဲ့တို့တော့ဒါမဖြစ်အောင်ကြည်ဆောင်ပါပဲဟုတ်လားဟုတ်ပါဘူးဒီလောက်ဆောက်ကြရတာတော့ဗာမိပါဒဝေရမိသိက္ခာပဒံသမာဓိယာမိစသည်ဖြင့်ဒီလောက်ဆောက်တွေရိုးရိုးဆောင်ပြောရတယ်ဟုတ်လားဟုတ်ပါဘူးသူများဥစ္စာခိုးတယ်တဲ့ အဲ့ဒါကိုကိုယ်တိုင်ကမခိုးဘူးအသူများတွေခိုးတာတွေမြင်ရတယ်ကြားရတယ်တွေ့ရတယ်ဆိုရင်ဩဒါမျိုးတွေငါမဖြစ်အောင်လို့စောင့်ကြောင်းပါပဲဆိုပြီးတော့စောင့်ရမယ်ဟုတ်လားဟုတ်ပါဘူးဒါမကုန်တော့၌မတရားသဖြင့်ကျူးလွန်ခြင်းတဲ့တရားဝင်မဟုတ်တဲ့ကာမဂုဏ်တွေကျူးလွန်လို့ရှိရင်လည်းဒါမမိစ္ဆာကာဖြစ်တယ်ဘုရားတွေအရင်ကျူးလွန်ကြတယ်ဆိုကိုမကျူးလွန်မိအောင်လားယူဆိုင်ဖို့မလိုဘူးလားလိုပါဘူးအဲမုသာဝါဒလိင်ကြီးပြောတာတဲ့အချို့ကလိင်ကြီးမပြောပါဘူးမှန်တိုင်းပဲ အဲလိန်ကြီးသူများပြောကြတယ်ဘယ်ပုဂ္ဂိုလ်ကြီးကတော့လိန်ပြောနေတာပဲဆိုရင်အဲကိုတော့အဲ့ဒီလိန်ပြောတဲ့အကုသိုလ်ဖြစ်အောင်လို့ပြင်ဆောင်ရမယ်ဒီရက်တော့တာတဲ့ဒီရက်တော့ဘိန်းလို့ပေါ့လေဟုတ်လားမှန်ပါဘုရားကလည်းဘိန်းမျိုးတို့ဘာလို့ဆိုသိသိဆိုးတာပဲပြောတာကြားတာခွန်ကြီးတို့မမြင်ဘူးပါဘူးပြောတာကြားတာဟောလူငယ်လေးဗာမိညာပြင်းတဲ့လူငယ်လေးတွေအဲ့ဒါကိုသွားပြီးတော့သုံးဆောင်မိဘတွေလည်းဒုက္ခရောက်သူတို့လည်းယောဂဝေဒနာဖြစ်ပစ္စည်းတွေလည်းပဲဆုံးမပျက်စီး အသက်လည်းတူရလို့ဆိုတာငါကြောက်စရာကောင်းတယ်အဲဒီလိုပါဗျာသူများဖြစ်တယ်ဆိုရင်ကိုယ်မဖြစ်အောင်လို့မဆောင်ကျင်နေဘူးလားဆောင်ကျင်နေပါဘူးအဲ့ဒါတွေပဲသူများအကုသိုလ်အကျမ်းစာတွေဖြစ်နေတယ်ကိုယ်မဖြစ်အောင်လို့သင်ဆောင်ရမယ်မတော်တာတွေသူများအလုပ်မတော်တာတွေပြောကိုယ်အဲ့ဒီလိုမတော်တာတွေမပြုပြအောင်မပြောပြအောင်သင်ဆောင်မို့လားမဖြစ်သေးသောအကုသိုလ်မဖြစ်အောင်အထုတ်ခြင်းကတပါးဒီလိုသောအကုသိုလ်မဖြစ်အောင်အထုတ်ရမယ် ဖြစ်ပြီးသောအကုသိုလ်ကိုပယ်နိုင်အောင်အားထုတ်ရမယ်ဆိုရမယ်ဖြစ်ပြီးသောအကုသိုလ်ကိုဖြစ်ပြီးသောအကုသိုလ်ပယ်နိုင်အောင်အားထုတ်ရမယ်ဖြစ်ပြီးသောအကုသိုလ်ကိုဖြစ်ပြီးသောအကုသိုလ်ပယ်နိုင်အောင်အားထုတ်ရမယ်ဖြစ်ပြီးသောအကုသိုလ်ကိုဖြစ်ပြီးသောအကုသိုလ်ပယ်နိုင်အောင်အားထုတ်ရမယ် ဂ္ဂိုလ်တွေကမပြီးကောင်းတာလည်းတစ်ခါတစ်ခါတော့မှားပြီးပြီးမိတာပဲအဲပြီးမိလို့ရှိရင်ဒီကမှားသွားပြီးနောက်ဒီလိုဟာတွေမဖြစ်စရာဘူးဆိုပြီးတော့ညှောင်သွားဖို့ပါပဲဒါပါပဲတနည်းအားဖြင့်တော့ဥပ္ပန္နဆိုတဲ့ပါဠိကြီးကဖြစ်ပြီးဆိုတာကတကယ်ဖြစ်ပေါ်တာမဟုတ်ဘဲနဲ့ဖြစ်နိုင်တဲ့အာဟုတွေဥပ္ပန္နလို့ခေါ်တယ်အနုပြကိလေသာလို့ခေါ်တယ်ပါဠိလိုကျမ်းဂန်ကြီးကတော့အနုပြအနုပြကိလေသာတွေဆိုတာ ဒီချိန်ကျရင်လို့ဖြစ်တော့မှာအဲဖြစ်တော့မဲ့ကိလေသာတွေကဖြစ်ပြီးနေနေတာပဲအာရဏနုပိယသန္တာနာနုပိယနှမျိုးရှိတယ်အာရဏနုပိယဆိုတာကတော့ဝိပဿနာမရှိမိတဲ့အာရုံနဲ့စပြီးလောဘဒေါသမောဟတွေကဖြစ်ဖို့ရအစင်းနဲ့မယ်ဝိပဿနာမရှိမိတဲ့ပုဂ္ဂိုလ်တွေညာကဖြစ်စေကြာကဖြစ်စေနာညာကစာပိယကပုရိယကဖြစ်စေပြန်လည်စဉ်းစားပြီးလောဘလည်းဖြစ်နိုင်တယ်ဒေါသလည်းဖြစ်နိုင်တယ် ဥပါလာလူတွေဒီလိုလောဘဒေါသဖြစ်နေတာဘယ်ကလာအောင်လဲအဲ့ဒီကလာနေတာဟုတ်လားမြင်ရတာအကြောင်းပြုပြီးတော့လောဘဖြစ်တာလည်းရှိတယ်ဒေါသဖြစ်တာလည်းရှိတယ်ကြားတာအကြောင်းပြုပြီးတော့လည်းဖြစ်တာနာရတာစားပြီးရတာတွေ့ရတာအကြောင်းပြုပြီးတော့ဖြစ်တာဒီကုသကြံနေနေတာအကြောင်းပြုပြီးတော့လည်းဖြစ်တာပဲအဲ့ဒါဝိပဿနာမရှိလို့တဲ့မြင်နိုင်ကြတဲ့နာဝိပဿနာရှိသူခိုက်တဲ့နဲ့သူဖြစ်သွားဖြစ်ပြီးပြက်သွားဖြစ်ပြီးပြက်သွားအနေစမမြဲဘူးဖြစ်စီပြင်းတဲ့ဒုက္ခဆင်းရဲကြီးတဲ့ သူဘဝနဲ့လူရှိပြန်ပြီအနာတ္တတရားအတ္တကောင်မရှိဘူးငါရတော့မရှိဘူးသူကသူဖြစ်နေတဲ့အလေအလွင့်သဘောမျိုးလိုပေါ်နေဟောလေတွေတိုက်နေတယ်လေတွေတိုက်တော့လေတွေလှုပ်ရှားပြီးတော့နေတာအဲ့ဒါငါလို့ထင်ကြကောင်းရလားကောင်းပါပါဗျာသူကပုဂ္ဂိုလ်သားတပတ်လို့ထင်ကြမကောင်းဘူးသူကလေတွေအော်နေနေဘူးလို့ပါလို့လည်းရှိတာပဲနေဘူးရောက်နေပါလေလေရှိပါဗျာအဲ့ဒါလေငါလို့ထင်ကြကောင်းရလားမကောင်းပါဗျာအဲပုဂ္ဂိုလ်သားတပတ်လို့ထင်ကြလည်းမကောင်းဘူး ဟုတ်လားမဟုတ်ဘူးသူကအဲဒီလိုပဲမိမိတို့တဏှာရှိတဲ့ယုံနာနေကိုယ်တော်များလည်းဒီတိုင်းနဲ့သဘောတရားတွေပဲခန္ဓာမပြည့်ဖြစ်တဲ့သဘောတရားတွေအဲဒါအနတ္တတရားတွေတဲ့အဲဒီအနိစ္စဒုက္ခအနတ္တတရားတွေကိုရှုပြီးတော့သိနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်မှာအဲ့ဒီမြညာကြတဲ့အာရုံနဲ့စပြီးကိလေသာမဖြစ်တော့ဘူးတဲ့ဖြစ်တော့ပါဖြစ်ဘူးရှုမိတဲ့အာရုံမှမဖြစ်တာကမရှုမိရင်တော့ဖြစ်တယ်ဟုတ်လားမှန်ပါအခုတစ်ခါမြင်တော့ကရှုမိတော့မြင်ပြီးပြက်သွားမြင်ပြီးပြက်သွားတာမဖြစ်ဘူး နောက်တစ်ခါမြင်တော့မရှိမိတော့အဲနော်လားအမျိုးသမီးကြီးအမျိုးသားကြီးတွေအမိအာယုံကြစိတ်ထဲဆွဲကြနေပြီဟုတ်လားမှန်ပါဗျာဒါကတော့ဖြစ်မှာဒီဥစ္စာကတော့အဲရှုမိတဲ့အာယုံမှမသိဘူးမရှိမိတဲ့အာယုံမှဖြစ်အဲဒီမရှိမိတဲ့အာယုံမှဖြစ်နိုင်တဲ့ကိလေသာတွေကဥပ္ပါဏကိလေသာခေါ်တယ်အဲဒီဥပ္ပါဏကိလေသာတွေဖြစ်ပြီးတော့မြည်တဲ့ကိလေသာတွေပယ်နိုင်အောင်လဲအားထုတ်ရမယ်ဒါလိုအားထုတ်ရမယ် ဝိပဿနာရှုရမှာလားဟုတ်လားမှန်ပါဗျာဘုန်းကြီးဟောနေတဲ့တရားနဲ့လည်းသိကြိုက်တယ်ဝိပဿနာရှုရမှာဝိပဿနာမရှိရင်မရှိမိတဲ့အာယုံမှာကိလေသာဖြစ်နိုင်တယ်အရှုမိရင်ကိလေသာမဖြစ်ဘူးအဲ့ဒါဒါအသိဉာဏ်ကြီးတာနံကောင်းတယ်လို့လားဟုတ်လားဖြစ်ပြီးတော့အကုသိုလ်ပယ်နိုင်အောင်အားထုတ်အောင်လို့ဆိုတာနှစ်မျိုးတကယ်ဖြစ်မှုတဲ့အကုသိုလ်မျိုးတွေမဖြစ်အောင်လားအားထုတ်ရမယ်တကယ်မဖြစ်တော့လည်းပဲမရှိမိတဲ့အာယုံမှာလောဘဒေါသမောဟတွေဆွဲပြီးတော့ဖြစ်လိမ့်မယ် အဲ့ဒီထင်တယ်လောဘဒေါသမောဟအကုသိုလ်တရားတွေမဖြစ်အောင်လဲဝိပဿနာရှုပြီးအားထုတ်ရမယ်ဒီလိုဆိုလို့ရတယ်။နောက်ပြီးတော့သန္တာနာနုကြဆိုတာရှိတယ်။သန္တာမှကိန်းတာ။ဒါကတော့အရိယာမဲမရောက်သေးရင်လောဘဒေါသမောဟဆိုတာဖြစ်နိုင်တာပဲ။ပုထုဇဉ်ပုဂ္ဂိုလ်ဆိုရင်ဘယ်ကိလေသာမှမဖြစ်နိုင်တာမရှိဘူးအကြောင်းကြီးရင်ဖြစ်မှကြီးတယ်ပဲ။ဟုတ်လား။ကြောင်းကြီးဖြစ်မှအိပ်ပျော်နေတဲ့ခါတော့အိပ်ပျော်နေလို့မနိုးရဘူး ဒီချိန်မှာမြင်ကြလည်းမမြင်ဘူးကြားကြလည်းမကြားဘူးလောဘဒေါသမောဟဘာမှမဖြစ်ဘူးဟုတ်လားမှန်ပါဗျာနိုးလာပြီဆိုမှတော့အဲမြင်လာနဲ့စပြီးတော့လည်းဖြစ်နေတယ်ကြားလာနဲ့စပြီးတော့ဖြစ်နေတယ်အဲ့လိုမဖြစ်အောင်လို့ထိန်းထားလို့ရပါမလားမရပါဘူးမရဘူးတချို့ကထိန်းထားလို့ရတယ်အောင်မေဟာဒီလိုလဲဟောပြောနေကြတာဘယ်ရလိမ့်ပါတော့မရဘူးကိစ္စဝိပဿနာရှုမှဖြစ်တိုင်းဖြစ်တိုင်းရှုနေလို့ရှိရင်တော့အဲရှုမိတဲ့အောင်နဲ့စပြီးကိလေသာမရှိဘူးအဲ့ဒီလိုတော့ထိန်းလို့ရတယ် ဝိပဿနာမရှိဘဲနဲ့ဒီတိုင်းသာဆိုရင်ဖြင့်ဘယ်ထိလို့ရလိမ့်မှာတော့လောဘတွေမဖြစ်ပါစေနဲ့ဒေါသမဖြစ်ပါစေနဲ့လို့တားတာလို့ဖြစ်ပါမလားဖြစ်နေပါဘူးတားတာလို့ဖြစ်တယ်လို့ဆိုလို့ရှိရင်ဒါအနတ္တမဟုတ်ဘူးအတ္တထင်တာဟုတ်လားမှန်ပါဗျာအဲအနတ္တဆိုတာအစိုးမရဘူးတဲ့သူကြောင်းရတယ်ဆိုတာဖြစ်တယ်အတ္တဆိုတာကတော့အစိုးရတယ်ငါပဲငါသွားခြင်းသွားငါစားခြင်းသွားငါလုပ်ခြင်းလို့ငါကြံခြင်းကြား အာမကြမ်းမဲနေတယ်ဖြစ်တာပဲဂိမ်ဆက်တာပေါ့ဟုတ်လားမှန်ပါအဲ့ဒါကအတ္တရွယ်အဲမြတ်စွာဘုရားဟောတာကအနာတ္တတရားတွေဟောထားတာဟုတ်လားမှန်ပါအဲအရေးကြီးတယ်မြတ်စွာတရားကြီးတွေကလည်းခတ်တူတူနဲ့မြတ်စွာတရားမဟုတ်တာတွေကဝန်းဝင်နေတယ်သူကအဲ့ဒါဘုရုဇဉ်ပုဂ္ဂိုလ်မှာအရိယာမဲမရောက်သေးရင်ဘယ်ကိလေသာမှမဖြစ်ဘူးလို့မဆိုနိုင်ဘူးအကြောင်းမကြီးရင်တော့ဖြစ်ဘူးပေါ့ဟုတ်လားမှန်ပါဘုရားမှာနေကောင်းနေတယ်အန္တပင်မနေတယ်ဆိုတဲ့အခါမှာ ပွဲကြည့်နေစိတ်ရှိပါမလားမရှိပါဘူးဗျာဘုမာသင်္လူတေကံကြီးဖြစ်နေပွဲကြည့်နေစိတ်ပဲဖြစ်လို့လားဟုတ်လားကာမအာယုန်တွေခံစားနေတဲ့စိတ်ကဖြစ်ပါမလားမရှိပါဘူးဗျာမရှိဘူးအဲသာဝေသောဝေဓမ္မသာကောင်းသာကောင်းနေစားနေတဲ့စိတ်ဖြစ်ပါမလားဖြစ်ပါဘူးဗျာဒီကနေပြီးတော့ကျမ်းမအောင်လို့စားပါအောင်လို့မနဲ့တော်တွင်းရတယ်မစားနိုင်ဘူးလို့စားဟုတ်လားအကြောင်းမူကြီးတဲ့ခါကြောက်ကြောက်အဲဒီတော့ကိလေသာတွေငြိမ်းတာရှိပါတယ်ဒါပဲမင်းတို့ကျမ်းမာသွားပြီဆိုတဲ့ခါကျတော့ကျမ်းမာတဲ့ခါကျတော့ အကုန်လုံးဖြစ်နိုင်တာပဲအဲအတိတ်ကသာမှုတွေလည်းတွေ့ရင်ဖြစ်တော့တာပဲဒီဆိုကြလည်းဖြစ်ရင်တွေ့ရင်ဖြစ်တော့တာပဲတော့တော့လည်းအကုန်လုံးဖြစ်တာသိမ့်ထားလို့မရဘူးအဲ့ဒါကြီးကသန္တာနာနုပြခေါ်တယ်အဲဒီသန္တာနာနုပြကိလေသာတွေကျင်းအောင်လဲဘယ်လိုလုပ်အောင်လဲဆိုလို့ရှိရင်ဒါလည်းဥပဒနာရှိရတာပဲဝိပဿနာရှိဦးမှအောက်တဆုံးသောတာပတ္တိမဲ့ရောက်မှဒီမှာတက္ကာရီတွေဝိသုဒ္ဓစာအစရှိတာပယ်လာကြောင်းဖြစ်ကြတယ် အကုသိုလ်ကိလေသာကြမ်းနေအကုန်ကြီးတာမှန်ပါတရားအထုတ်နေတဲ့ပုဂ္ဂိုလ်ကအဲဒီကိလေသာအကြမ်းနေဖြစ်ပြီးသားတယ်လို့ဥပ္ပန္နလို့ဆိုရတယ်တကယ်တော့ဥပ္ပတိကိနေဖြစ်တာမဟုတ်ဘူးဒါပေမဲ့လို့ဖြစ်နိုင်လို့အကြမ်းမြင်ရင်ဖြစ်နိုင်လို့ဥပ္ပန္နကိလေသာဖြစ်ပြီးကိလေသာလို့ခေါ်တယ်အဲဒီဖြစ်ပြီးကိလေသာတွေကိုတော့ပြန်နေအောင်အထုတ်ရတာပဲလို့ပြန်နေအောင်အထုတ်ရမယ်လို့မြင်နိုင်ကြတိုင်းဓဝါ၆ပါးပေါ်တိုင်းမိစ္ဆာဒုက္ခအနတ္တသိအောင်လို့ရှိရမယ်ဒါပဲဟုတ်လားမှန်ပါအဲဒါနှစ်ခုပြီးသွားတယ်မဖြစ်သေးတဲ့ကုသိုလ်ကိုဖြစ်အောင်အားထုတ်ရမယ် မဖြစ်သေးတဲ့ကုသိုလ်ကလည်းကာမဥစ္စာကုသိုလ်ဆိုတာ၈ပါးတော့ရှိတယ်။ပြီးတော့မှသင်္ခါရပုဂ္ဂိုလ်တွေပြီးကြတာပေါ့လေဟုတ်လား။ဒီလိုကကြီးကဘယ်သူတော့ထွန်းကြော်ပါ။ဟာဒါကထွန်းကြော်တယ်ခါတိုင်းထွန်းကြီးဒီကဟာခေါ်ရခေါ်တယ်။ဒါကထွန်းကြော်တယ်ပြီးတော့မှလေ့လာမှုမှာပဲဟမ်လေ့လာမှုရတာ။သင်္ကန်းတက်ပါ။အဲသင်္ကန်းတက်လို့ရှိရင်ပြီးတာပဲ။ကာမကုသိုလ်ဆိုတာဘယ်နှပါးရှိတယ်လဲဆို၈ပါးရှိတယ်ဟုတ်လား။အဲ၈ပါးရှိတယ်တဲ့။ ဘောမနတာနဲ့စဉ်းစားတာ၄ပါးဥပိ္ပခာနဲ့စဉ်းစားတာ၄ပါးဆိုတာ7ပါးပေါ့ဟုတ်လားဘောမနတာနဲ့ဝမ်းနဲ့ဝမ်းသာဖြစ်တဲ့ကုသိုလ်က၄ပါးဝမ်းနဲ့ဝမ်းသာဖြစ်တဲ့အခါကာလမှာအပညာနဲ့စဉ်းစားတာ2ပါးအပညာနဲ့မစဉ်းစားတာ2ပါးဟုတ်လားအဲ၄ပါးဖြစ်သွားတာပေါ့သူကအဲဘောမနတာအဲဘောမနတာဝမ်းနဲ့ဝမ်းသာနဲ့ဘောမနတာဖြစ်တဲ့အခါမှာအဲသူကဝမ်းနဲ့ဝမ်းသာနဲ့2ပါး ဝိုင်းရောလာမဟုတ်ဘဲနဲ့ဥပ္ပခါနဲ့ကသူကနှစ်ပါးအဲလိုတော့ဆိုရင်တိုက်တွန်းပြီးတော့ဖြစ်တာရှိတယ်မတိုက်တွန်းမနဲ့ဖြစ်တာရှိခဲ့တဲ့အသင်္ခါရိကဗသင်္ခါရိကဆိုလို့ခွဲရတာပဲ။ဘောမနာကဝမ်းမြောက်ဝမ်းသာနဲ့ရှင်နာက၄ပါးခုနပြောတာနဲ့ဟိုသိကြအရှင်ပြောတာ။ဘောမနာကနဲ့ရှင်နာဝမ်းမြောက်ဝမ်းသာနဲ့ရှင်နာ၄ပါးအဲဒီ၄ပါးထဲမှာညာနဲ့ရှင်နာကနှစ်ပါးညာနဲ့မရှင်နာကနှစ်ပါးညာနဲ့ရှင်နာမှလည်းတိုက်တွန်းလို့ဖြစ်တာရှိတယ်မတိုက်တွန်းလို့ဖြစ်တာရှိတယ်တော့အာနှစ်ပါးကြီးနှစ်ပါးကြီး၄ပါးရတာပေါ့။ ဥပ္ပခါဘောင်းမြောက်ခိုင်းတဲ့ရိုးရိုးကုသိုလ်ကလည်းပဲသူကလည်း၄ပါးပဲအဲဒီမှာလည်းညာနဲ့ရှင်းတာလည်းပါညာနဲ့မရှင်းတာလည်းပါညာနဲ့ရှင်းတာနှစ်ပါးနှစ်ပါးပြီဆိုတော့ဘာတွေတုံးဆိုရင်ခုနတိုက်တွန်းလို့ဖြစ်တာနဲ့တိုက်တွန်းလို့ဖြစ်တာဘယ်လိုခွဲတာလဲအတူရုပ်ဆိုရင်တော့သင်စားစားပြီးလွယ်တာကတော့ဝမ်းမြဝမ်းသာနဲ့ဖြစ်တဲ့ကုသိုလ်ကတစ်မျိုးပေါ့လေဝမ်းမမြောက်ဖက်နဲ့ဖြစ်တဲ့ကုသိုလ်ကတစ်မျိုးအကျဉ်းချုပ်တော့ဒါပါပဲဟုတ်လားမှန်ပါအဲဒီကုသိုလ်တွေဟာ မဖြစ်ဘူးတဲ့ကုသိုလ်တွေတော့မရှိသလောက်နေမှာပါပဲရှိမှာမဟုတ်ပါဘူးဒါပေမဲ့လို့ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တော့ပြီးတော့အစိတ်ပိုင်းနဲ့ခွဲလိုက်တော့မရှိဘူးတာတွေရှိတယ်ဟုတ်လားဒါနမှာလည်းပဲဆွမ်းတော်လူကြီးတဲ့သင်္ကန်းမလူကြီးဘူးအဲဆွမ်းတဲ့သင်္ကန်းတော်လူကြီးတယ်တောင်းရံရံမလူကြီးဘူး အဲတော့မို့စိတ်ပြည့်ပြီးမလူဘူးတဲ့လို့ရှိရင်တတိဘာမလူဘူးတဲ့ညာမလူဘူးတဲ့ဆိုတာရှိရတာပေါ့ဟုတ်လားရှိပါပါပုဂ္ဂိုလ်နေရာချင်းနဲ့တန်ဃာတော့လူဘူးတယ်ပုဂ္ဂိုလ်မလူဘူးပုဂ္ဂိုလ်မှလည်းဘယ်လိုပုဂ္ဂိုလ်လူဘူးလဲဘယ်လိုပုဂ္ဂိုလ်တော့မလူပါဘူးဒီလိုတော့ရှိတာပေါ့အကွဲပြားတယ်အဲဒီတော့မဖြစ်သေးတဲ့အကုသိုလ်ဆိုတာအဲကုသိုလ်ဆိုတာလည်းရှိတယ်သူအပြင်တော့ဘာဝနာကုသိုလ်ကအရေးကြီးတယ်ဟုတ်လားမှန်ပါဘာဝနာကုသိုလ်ကဇာယအောင်အားထုတ်တဲ့အခါလဲကာမကုသိုလ်နဲ့ရင်းခံပြီးအားထုတ်ရတာပဲ အရိယာမဲ့ဖို့ရအောင်အားထုတ်တဲ့အခါလဲကာမကုသိုလ်နဲ့ရင်းခံပြုပြီးအားထုတ်ရတာပဲအဲ့ဒါမဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်အားထုတ်ရမယ်ဆိုတာတမာရီဝိပဿနာဘာဝနာကုသိုလ်တွေအားမထုတ်ဘူးတဲ့ပုဂ္ဂိုလ်တွေမှာတမာရီဘာဝနာကုသိုလ်ဆိုတာဖြစ်ပါမလားဖြစ်ပါပါဗျာမရှိဘူးလို့ဆိုတာဘုရားကောင်အောင်းမေးတဲ့ဗုဒ္ဓနုဒတိကုသိုလ်ဆိုတာဘုရားကောင်အောင်းမေးမှဖြစ်တာမအောင်းမေးတဲ့ပုဂ္ဂိုလ်မဖြစ်ဘူးဖြစ်ပါဗျာဘုရားကောင်သံဃာကောင်အောင်းမေးမှဖြစ်တယ်အောင်းမေးရင်မဖြစ်ဘူး မေတ္တာဘာဝနာလေးတဲ့ချမ်းသာပါစေချမ်းသာပါစေဒီလိုနှလုံးသွင်းမေတ္တာပေါင်းတာဖြစ်တာမပွားရင်မဖြစ်ဘူးအဲ့ဒါအကုသိုလ်တွေကနှလုံးသွင်းမှဖြစ်တာနှလုံးမသွင်းရင်မဖြစ်ဘူးအဲဒီတော့ဝိပဿနာကုသိုလ်ဟာသာပြီးဖြစ်ခဲ့တယ်ဒီနေ့ကျရင်လောကပါပေါ်တိုင်းပေါ်တိုင်းနေနေသာဒုက္ခအနတ္တသိအောင်လို့ရှိရတာအဲဝိပဿနာကုသိုလ်အဲဒီဝိပဿနာကုသိုလ်ကမရှိဘဲနဲ့ဖြစ်ပါမလားမရှိပါဘူးဗျာအဲအနိစ္စဒုက္ခအနတ္တတွေသိပြီးသားပဲရှိရပြောကြတယ်။ဒါမြင်ရပြီးကြားတဲ့ သုတ္တမယသိတာတော့ဖြိုးစီမှာပေါ့ဖြိုးကျမ်းစာကိုမသိပါဘူးတကယ်အားထုတ်မှသိတာဟုတ်လားမှန်ပါဗျာစိတ်တိုင်းပြတိုင်းတကယ်ရှုလို့ရှုပါကြတော့မသိသေးဘူးဓမ္မာရီမဖြစ်သေးရုပ်နာနာတော့မကွဲဘူးဟုတ်လားကွဲပါဗျာအကြောင်းနဲ့အကျိုးလည်းမကွဲဘူးဓမ္မာရီပြည့်တဲ့အခါမှာရုပ်နာနာလည်းပိုင်းခြားပြီးတဲ့အကြောင်းနဲ့အကျိုးလည်းပိုင်းခြားမှတိုင်းမှတိုင်းသိရရုပ်ကတရားသိနေတဲ့နာကတရားဒီလိုကွဲလာတာပေါ့မှန်ပါအကြောင်းနဲ့အကျိုးလေးတွေကကိုယ်ရှင်နဲ့စိတ်ကြောင့်ကိုယ်ရဲ့လှုပ်ရှင်နဲ့စိတ်ကြောင့်လှုပ်တဲ့စသည်ဖြင့် အကြောင်းလေးတွေကြောင့်အကျိုးလေးတွေဖြစ်လာအခုလိုဘုန်းကြီးစကားပြောနေတဲ့အတန်တွေကလေပြောကျင်တဲ့စိတ်ရှိလို့ပြောနေတာဟုတ်လားမှန်ပါဗျာစိတ်မရှိဘဲနဲ့ဒီတန်ထွက်ပါမလားမှန်ပါဗျာအဲသူเจ้าနဲ့သူကျိုးလေးတွေဖြစ်နေတာမှန်ပါအဲ့ဒါလေသမာဓိညာအားကောင်းလာတော့ကိုယ်တိုင်တွေ့ပြီးကြရတယ်ပြီးတော့ဒုက္ခိတာနဲ့သူဖြစ်ပြီးပြတ်သွားတာလေးတွေကလည်းပဲသမာဓိအားကောင်းမှတွေ့တာဟုတ်လားမှန်ပါသမာဓိမရှိရင်မဖြစ်ဘူးသူကဘုသူတာနဲ့ဆင်းရဲနေအောင်နဲ့ဖြစ်တာအောင်မယ်ဆင်းရဲနေအောင်နဲ့ဖြစ်တာကဘုဒ္ဓမြတ်ညာနဲ့ ဘာဝနာများညာမဟုတ်ဘူးဟုတ်လားအဲ့ဒါအရေးကြီးတယ်အဲ့ဒါမဖြစ်သေးတဲ့ဝိပဿနာကုသိုလ်တွေဖြစ်အောင်လို့အားထုတ်ဖို့အရေးကြီးတယ်မဖြစ်သေးတဲ့ကုသိုလ်ကိုလည်းဖြစ်အောင်အားထုတ်ရမည်ဆိုရမယ်မဖြစ်သေးတဲ့ကုသိုလ်ကိုဖြစ်အောင်အားထုတ်ရမည်မဖြစ်သေးတဲ့ကုသိုလ်ကိုဖြစ်အောင်အားထုတ်ရမည် မဖြစ်သေးတဲ့ကုသိုလ်ကိုဖြစ်အောင်အားထုတ်ရမည်သို့မဖြစ်သေးတဲ့ကုသိုလ်ကိုဖြစ်အောင်အားထုတ်ရမည်မဖြစ်သေးတဲ့ကုသိုလ်ကိုဖြစ်အောင်အားထုတ်ရမည်မဖြစ်သေးတဲ့ကုသိုလ်ကိုဖြစ်အောင်အားထုတ်ရမည်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်အားထုတ်ရမယ်ပါလေတော့ ဒါနပဲကလည်းမလူဘူးသာရှိရင်တတ်နိုင်ရပါလေမတတ်နိုင်တဲ့ပုဂ္ဂိုလ်တွေတော့သူကမှစားရတော့ကြတော့မှအပြည့်စုံမရှိနိုင်တယ်ရှိတယ်အဲဒီလိုပုဂ္ဂိုလ်တွေကတော့လိုပါဘူးတတ်နိုင်ရသူဟောရေတော့ပါသူကသူနိုင်ဘူးလားသူနိုင်ပါဘူးသောက်ရေတွေပါလေသူလိုရတယ်ဟုတ်လားအဲဒါကတော့ဈေးမှာသိလို့ပုံမယ်သူကလွယ်တယ်သူကတော့အဲလိုတတ်နိုင်တဲ့ဥစ္စာတွေဘောပန်းလေးပါလေသူနိုင်တယ်ရေတွေပါလေအဲပုဂ္ဂိုလ်မလူတော့ဘုရားလူရတာပေါ့ဟုတ်လားမှန်ပါအဲဒီတော့ကိုတတ်နိုင်ရပြုတ်ပေါ့ဒါနာလည်းက သီလဘက်ကလည်းပဲဘုရားနဲ့မြတ်ဘောငါးပါးသီလမလုံးညုံရင်လုံးညောဆောက်ပြီးဟုတ်လားမှန်ပါရှင်းပါသီလတဲ့ခါတည်းရန်သတင်းတွေတော့ဘာလို့နေသူတွေမှာဆောက်တည်ရတယ်အဲ့ဒါလည်းပဲတဏ္ဍာမြတ်ချင်းပေါ့ဟုတ်လားမှန်ပါဗျာဒီသေးတဲ့ကုသိုလ်ဖြစ်အောင်အားထုတ်ရတာနောက်ပြီးတော့ဘာဝနာကုသိုလ်တွေကသမထဘာဝနာဘယ်သမထကြီးအားထုတ်ကောင်းပါလဲအားထုတ်ရဘူးလို့ခွန်ကြီးကမတားမြဲပါဘူးကောင်းတာကြီးရတယ်ဒါပေမဲ့အရေးကြီးတာဝိပဿနာကတော့အရေးကြီးမှန်ပါမဉ္ဇဏ်ဘုံညာနိဗ္ဗာန်ရောက်ဖို့ဆိုဝိပဿနာကအနိကအကြောင်းပဲ ဝိပဿနာညာပြည့်စုံမှမဉ္ဇဏ်ပုံညာရောက်တာအနုလောမံဂုတ္တဗုဒ္ဓအနာတပစ္စေနာပစ္စယောတဲ့ဂုတ္တကုမေဃတာအနာတပစ္စေနာပစ္စယောပဋ္ဌာန်းပါဠိတော်ဟောတာဟုတ်လားအဘိဓမ္မာသင်တဲ့ပုဂ္ဂိုလ်တွေကဒါသင်ကြားနေတာလေအနုလောမဆိုတဲ့ဝိပဿနာညာကတဲ့နိစ္စဒုက္ခအနတ္တသိတဲ့ညာပဲအဲဒီညာကဂုတ္တကုဇောကိုဖြစ်စေတယ်ဂုတ္တကုဇာနိဗ္ဗာန်ကြီးအာယုံညွတ်တယ်လို့ကောနိဗ္ဗာန်အောင်အာယုံနဲ့ပြီးတယ်ဒေရှာပြီးတာမဟုတ်ဘူးနိဗ္ဗာန်ကြီးကို ညွတ်လိုက်တဲ့သဘောပဲဝတ္တဘုဝတ္တဘုသည်နဂါကအရိယာမေဟာနန္ဒတိစေနာနန္ဒတိသတ္တိဖြင့်ဒီလျှော့ကျေးဇူးပြုတဲ့ဟောဒီကြီးဝတ္တဘုဆိုတဲ့ဇောကနေပြီးတော့အရိယာမေကိုဖြစ်စေတယ်သောတာပတိမေရာမိမေနာမိအရဟတမေကိုဖြစ်စေတယ်အဲဒီတော့ဝိပဿနာမပါဘဲနဲ့အရိယာမေကိုဖြစ်ပါမလားဖြစ်ပါမလားမဖြစ်ဘူးအဲဒါယုံကြည်တယ်ဒါကြောင့်မို့ဝိပဿနာကယုံကြည်ရဲ့ ဝိပဿနာကလည်းပြီးတော့သာသနာတွင်းမှာအားထုတ်လို့ရတယ်ဟုတ်လားမှန်ပါဗျာသာသနာဘာမှာဝိပဿနာရှိရမယ်ဆိုတာညှိကြုံမရှိဘူးညှိရှိဘယ်လိုရှိရမလဲဆိုတာမရှိဘူးသာသနာတွင်းမှာမှရှိတာဒါကြောင့်မသိသေးတဲ့ကုသိုလ်ကိုဖြစ်အောင်အားထုတ်ရမယ်ဆရာမဒါနာရောသီလရောဘာဝနာရောဘာဝနာထဲမှာလည်းသမထရောဝိပဿနာရောအကုန်ပါပဲအဲဝိပဿနာကိုအားထုတ်ဖို့ရတာပိုအရေးကြီးတယ်အရေးကြီးဆုံးဝိပဿနာပြီးတော့ အရိယာမဲ့ကုသိုလ်တွေလည်းပဲကုသိုလ်ပဲဟုတ်လားမှန်ပါဗျာအဲ့ဒါတွေလည်းမဖြစ်သေးရင် ဖြစ်အောင်အားထုတ်ရမယ်ဖြစ်အောင်အားထုတ်တော့ဘယ်လိုအားထုတ်ရမလဲပုပ္ပဘာကမဲ့ဆိုတဲ့ဝိပဿနာကိုပွားများရရှင်းသွားကိုရှင်းသွားအခုလောကမှာယာရုဏမြတ်ကြီးတဲ့ပုဂ္ဂိုလ်တွေတွားတဲ့အခါကျရင်ရှင်းကလမ်းပြပုဂ္ဂိုလ်တွေမရှိဘူးလားရှိပါဗျာဘေးရန်အတွက်ကင်းအောင်ကာဝယ်မပုဂ္ဂိုလ်တွေရှိတယ်အရှိသွားရသွားပြီးမှနောက်ကလိုက်ရတာဟုတ်လားမှန်ပါဗျာအဲ့ဒါလိုပဲအရိယာမဲ့ဖြစ်တော်မယ်ဆိုရင် အရိယာမဲ့ရှင်းသောဝိပဿနာကဖြစ်ရတယ်ခုနကပြောတဲ့နုလောမကုသဘုဇ္ဇဆိုအနုလောမကဝိပဿနာပဲအဲဒီဝိပဿနာဉာဏ်ဖြစ်ပြီးမှအရိယာမဲ့ဉာဏ်ကဖြစ်တယ်ဒါကြောင့်အရိယာမဉ္ဇဉ်ဖြစ်အောင် အားထုတ်တယ်ဆိုရင်လည်းဗာအားထုတ်ရမယ်ဝိပဿနာရှိရမှာပဲဟုတ်လားမှန်ပါဗျာမဖြစ်သေးတဲ့ကုသိုလ်ကိုဖြစ်အောင်အားထုတ်ရမယ်ဆိုတဲ့ကမ္မဗံကိစ္စကအရေးကြီးတယ်သူလူရင်းကတော့ဒုစအရေးကြီးဆုံးပဲဒီမှာဒီလိုရမယ်ဖြစ်ပြီးသောကုသိုလ်ကိုတည်ရအောင်သို့ပွားအောင်ပြည့်စုံအောင်အားထုတ်ရမယ် ဖြစ်ပြီးတဲ့ကုသိုလ်ကဘာကုသိုလ်ဖြစ်ဖြစ်အာတစ်ခါဖြစ်ပြီးတော့ပါရင်နောက်အထုပ်ဖို့မလိုပါဘူးလို့ဒီလိုမရှိဘူးတတ်နိုင်ရင်နောက်လည်းထပ်ခါထပ်ခါပြုရတာပဲဟုတ်လားမှန်ပါဘူးဘုရားဆွန့်လူဦးတဲ့ဆိုတစ်ခါလူပြီးတော့ဘောနာဟုဖို့မလိုဘူးဒီလိုမဟုတ်ဘူးဟုတ်လားမှန်ပါတတ်နိုင်ရင်နောက်လည်းလူရမှာပဲအဲဘာဖြစ်ဖြစ်ပေါ်လေဒါနာကုသိုလ်နောက်လည်းထပ်ပြီးပြုရမှာပဲဒီနာကုသိုလ်လည်းပဲတခါတည်းအောင်ဆောင်းရှောက်ရုံနဲ့မပြီးဘူးနောက်ထပ်လည်းပဲတတ်နိုင်လို့ရှိရင်ဆောင်းရှောက်ရမယ်ဟုတ်လား ဘာဝနာလည်းသမထဖြစ်ဖြစ်ဝိပဿနာဖြစ်ဖြစ်တစ်ခါလောက်ကြားထုတ်ရင်လည်းမပြီးဘူးဟုတ်လားအဲဝိပဿနာကအရေးကြီးတယ်ဝိပဿနာဘာဝနာလည်းဖြစ်ပြီးတဲ့ဝိပဿနာဘာဝနာတဲ့အဲပါလေလည်းပဲတည်ရအောင်ဖြစ်မြဲဖြစ်နေအောင်လို့ရှုမှတ်ပါတဲ့မရှိမှပဲနဲ့တည်ရနေပါမှာမတည်ရပါဘူးတည်ရမူဟာတချို့နာရီတိုင်းလောက်အားထုတ်ပြီးတော့တနာရီကနေပြီးနားပါပြီအဲဒီနေ့လုံးအချိန်တနာရီလောက်အားထုတ်ပြီးပြီးသွားပြီဆိုရင် အဲကြံတဲ့နာရီပိုင်းတွေမှာဝိပဿနာတွေဖြစ်ပါအောင်မလားမဖြစ်ပါဘူးဖြစ်ဘူးမမှားပဲနေရမယ်ဒီလိုရှုမှနေမှာဖြစ်တာအဲဒါဖြစ်ဖို့တဲ့ဝိပဿနာတွေလည်းပဲရှင်နေဖြစ်နေအောင်လို့ရှုရမယ်ဝိပဿနာလည်းဆင်းနေအများကြီးရှိတယ်နာယုတ်ကိုပိုင်းခြားပြီးတဲ့ဝိပဿနာဉာဏ်ပထမဆုံးဆင့်ရောင်ယုတ်ကိုပိုင်းခြားပြီးတဲ့သစ္စယပရိက္ခဉာဏ်ဒုတိယဆင့်အဖြစ်တည်းကိုအကျမ်းစာအရင်းပြီးတဲ့သမထနာဉာဏ်အဲဒီကနေသစ္စယဒုက္ခအနတ္တသုံးဆင့် အပြည့်အပြည့်ကိုလင်းများစွာပြီးတဲ့ဥရိယာလေးကညံအဲ့ဒီညံရောက်ရင်အမှန်ကောင်းရောင်နှင်းနဲ့ပိဋိပတ်တာတွေနဲ့သိကောင်းတာကိုယ်တိုင်တွေ့ရအပြည့်တက်တဲ့ကိုယ်ရာလင်းများစွာပြီးရဲ့ဘင်ကညံအဲအပြည့်တည်းသိပြီးတော့ကြောက်စရာကောင်းတယ်လို့ထင်မြင်တဲ့ဗရညံနောက်အာရိနောအပြည့်မြင်တဲ့ညံနေကိန်းကညင်းငွေတဲ့ညံမောစီလူမြာဒါဆုံးလို့ခြင်းတဲ့ဉာဏ်ဆုံးလို့နိုင်အောင်အားထုတ်တဲ့ပြိသင်္ခာဉာဏ်အဲသင်္ခါရတွေလေးလေးရှုနေတဲ့သင်္ခါရုပ္ပခာဉာဏ်ဒီတန်ဝိပဿနာတွေ အဆင့်ဆင့်တက်သွားတယ်အဲ့ဒီဖြစ်ပြီးတော့ဝိပဿနာကုသိုလ်တွေလည်းပဲတည်ရသွားအောင်ရှင်မြဖြစ်နေအောင်အားထုတ်အောင်ရှင်မြဖြစ်နေုံနဲ့တော်လည်းမဟုတ်ဘူးတိုးတက်အောင်လည်းအားထုတ်ရမယ်အဲတိုးတက်ရုံနဲ့ပြီးရောလားတော့မဟုတ်သေးဘူးပြည့်စုံအောင်ဟုတ်လားဝိပဿနာပြည့်စုံတယ်ဆိုတော့အရိယာမဲ့ကြောင့်မှပြည့်စုံတာဟုတ်လားအောက်ဖြစ်ဆုံးသောတာပတိမဲ့ဖို့ရောက်မှပြည့်စုံတယ်အဲ့ဒီကြောင့်အားထုတ်ဖို့ပါပဲအဲဒီတဲ့မြင်ရတဲ့အဆင့်အတန်းကတော့အရဟတမဲ့ဖို့ရောက်အောင်အားထုတ်ရမယ်အဲ့ဒါကို ရှိပြီးတာကုသိုလ်ကိုတည်ထအောင်သို့ပွားအောင်ပြည့်စုံအောင်အားထုတ်ရမယ်ဆိုရမယ်ရှိပြီးတာကုသိုလ်ကိုတည်ထအောင်သို့ပွားအောင်ပြည့်စုံအောင်အားထုတ်ရမယ်ရှိပြီးတာကုသိုလ်ကိုတည်ထအောင်သို့ပွားအောင်ပြည့်စုံအောင်အားထုတ်ရမယ် ဒီပိသာကုသိုလ်ကိုဒီရန်အောင်ဘုရားအောင်ပြည့်စုံအောင်အားထုတ်ရမယ်ဒီပိသာကုသိုလ်ကိုဒီရန်အောင်ဘုရားအောင်ပြည့်စုံအောင်အားထုတ်ရမယ်ဆိုရမှာဒီရန်အောင်ဘုရားပြည့်စုံ ဝိပဿနာပြုလို့ဆိုရင်နာယုတ်ပိုင်းခြားပြီးတဲ့အဆင့်ရောက်ရင်အဲ့ဒီအဆင့်ကရော့မသွားသေးနဲ့ဒီရနေရအကြောင်းယုတ်ပြီးတဲ့အဆင့်မရော့သေးနဲ့အဖြစ်ပြည့်ပြီးတဲ့အဆင့်မရော့သေးနဲ့ စသည်ဖြင့်ပေါ့ငါတို့ဒုက္ခညာရောက်နေမရော့သေးနဲ့ဒါပေမဲ့လို့အာမတုပဲရတယ်ရော့တာပဲဟုတ်လားဘာနဲ့တူတယ်ဆိုရင်ဒါကလေးအများသိနေတဲ့ဥပမာလေးဘုန်းကြီးပြနေတယ်မော်တော်ကားများကမော်တော်ကားအသစ်တွေပေါ့လေဟုတ်လားမော်တော်ကားအသစ်တွေမှာဟိုအဲဒီအများနှုံးလေးပြထားတဲ့အင်းကြောင့်လုံးရှိဘူးလားရှိပါပါဗျာရှိတယ်ဟောများများမောင်းရင်သူကလည်းတက်လာတာကိုတက်လာอืม10 10မိုင် -30 30 40 လမ်းကောင်းကောင်းနဲ့မြန်မာကြီးမောင်းနေတဲ့ခါကျရင်90 60ဒီလိုလဲမောင်းတာနည်းနည်းပါးပါးတော့ရှိတာပေါ့နည်းနည်းမောင်းတော့ဖြစ်ပါဘူးဗမာပြည်လမ်းကတက်ကောင်းကောင်းမရှိဘူးအမေရိကန်မှာတော့ပြန်မောင်းနေကြတယ်60လောက်သူကသူကလမ်းနေပြီးကောင်းတာအဲ့ဒါအမြန်မောင်းတဲ့နှုတ်နဲ့တက်လာပြီးတော့ဒီကအခြေအနေရကြည့်ပြီးတော့ရှေ့ရသေးတာဟုတ်လားမှန်ပါလမ်းကသူ့ရာရှိတော့သုံးမဟုတ်ရှေ့မှာတိုက်ရခိုက်ရာရှိတော့ဆိုရင်ကာမောင်းတဲ့ဘုရားရှေ့ရတယ်မလားရှေ့ရ ပြောလိုက်တော့ဟိုကအင်ညုံနဲ့ကြမသွားဘူးလားကြပါပါဘုရားဟောကြသွားတာမှနောက်ဆုံးအဲ10မိုင်9မိုင်ဒီကြောင်လည်းကြတာပဲဟုတ်လားမှန်ပါလုံးလုံးမသွားဘဲနဲ့ရသွားတဲ့အခါကျတော့တုံညရအောင်နေပြီဟုတ်လားမှန်ပါဒီအဲ့ဒီလိုပဲဝိပဿနာကလည်းပဲမပြမဆက်ရှိနေရင်သူ့စင်တန်းလိုက်သူကျိုးတက်တယ်သူ့စင်တန်းလိုက်ကြီးနေတယ်အဲဒီနေတယ်ဒီဟာကနေပြီးတော့တိုးတက်တာပဲအရှင်မကအာရောသွားလို့ရှိရင်ရော့လာပြီဟုတ်လား ဒါလည်းသင်္ခါရုပ္ပကညာရောက်နေပြီနဲ့လို့အခြေအနေမကောင်းရင်သူကရောကြသွားတယ်ဟုတ်လားမှန်ပါဘူးอืมနင်းပြရှိနေမှာအခြေအနေလည်းကောင်းနေမှာညွတ်နေမှာဣန္ဒြေ၅ပါးညွတ်နေတဲ့အခါကာလမှာတင်းတင်းရင်းရင်းဖြစ်ပြီးတော့တခါတည်းတိုးတက်နေတာမလားကောင်းတယ်လားဣန္ဒြေ၅ပါးမညွတ်ဘူးဆိုရင်ရောသွားပြီကသူအချင်းတော့သမာဓိနဲ့ဝိရိယတွေပေါ့လေအဲဝိရိယကအာရုံနေရင်လည်းနေရာမကြဘူး ဝိရိယကနင့်ကံပြီးအားထုတ်ရင်လည်းသမာဓိကအာရုံနဲ့မြန်ပြောင်းသမာဓိကတစ်ခုခုကိုစုစိုက်နေတယ်စုစိုက်လုံးအားကြီးနေလို့ရှိရင်လည်းဝိရိယကအားမရှိဘူးဒါကမတိုးတက်ဘူးဒါကအရေးကြီးပါပဲအဲတော့အများနဲ့ပြအားထုတ်နေမှတိုးတက်တာအဲဒီလိုတိုးတက်အောင်ဟာဒီဒီတော်ကုသိုလ်ကိုတည်တတ်အောင်တဲ့ဒီကနေ့တည်တတ်အောင် အကြအားထုတ်ပါဒါရင်ရတာမဟုတ်ဘူးတိုးတက်အောင်လည်းအားထုတ်ပါတိုးတက်ရုံနဲ့ပြီးရတာမဟုတ်ဘူး အဲပြည့်စုံအောင်ဘယ်ကြမှာပြည့်စုံလို့အောက်ထစ်ဆုံးသောတာပတိနဲ့ကိုရောက်မှာပြည့်စုံတယ်အဲဒီအောင်အားထုတ်ရမယ်ဟုတ်လားမှန်ပါဗျာတန်နိုင်နေရင်တော့အရာဓမေဖို့ရောက်အောင်အားထုတ်ပါတဲ့ဒါပဲဟုတ်လားမှန်ပါအဲဒါကိုသစ္စေဝပိသမာတပံကောဇင်ညာမရဏံသူဝေနယိနောသင်္ကရတေနမဟာပင်နေနမေဆုနာအာတပံသမပရံလုံးလာဖြင့်ပြုတင်ပြုလိုက်သောမှုကိစ္စကိုပြုတင်ပြုလိုက်တဲ့မှုကိစ္စသမပရံနဲ့ပြုတင်ပြုလိုက်တဲ့မှုကိစ္စဘယ်နှပါးရှိတော့ဆို၄ပါးရှိတယ်နော် မှန်ပါဗျာမဖြစ်သေးတဲ့အာဟုသောမဖြစ်အောင်အားထုတ်ရမယ်တစ်ဖြစ်ပြီးတော့အာဟုသောပယ်နိုင်အောင်အားထုတ်ရမယ်နှစ်မဖြစ်သေးတဲ့ကုသိုလ်ဖြစ်အောင်အားထုတ်ရမယ်သုံးဖြစ်ပြီးတော့ကုသိုလ်ကိုတည်ရအောင်တိုးပွားအောင်ပြည့်စုံအောင်အားထုတ်ရမယ်လေးဘုရားမြည်ကြောက်တာဟုတ်လားမှန်ပါဗျာတခါပြည့်စုံအောင်အားထုတ်ရင်အာရတမေဘုရားရဟန္တာတော်ဖြစ်နေတယ်ကိုယ်မြည်ကြတော့အဲသမဗရံလုံးလာဝိရိယနဲ့ပြည့်စုံပြလိုက်တာအမှုကိုဣဇေဝ မြတ်ချံတရေနေ့ရမရှိယနေ့ပင်လင်ကိစ္စံကာတာဗံပြုအာယုပြုသိဤပြုတတ်ဤပြုပါလေအဲမြတ်ချံကကျမအထုံးမယ်ဒီလိုမလုပ်ပါနဲ့ဒီနေ့ရအထုံးပါတဲ့ဟုတ်လားမှန်ပါဗျာအဲဘုန်းကြီးတို့ဟောပြောနေလို့တရားတွေအထုံးထားရုပ်ကြီးရတော့ဒါကတို့အထုံးကလွဲနေပါလေကြလည်းအထုံးနေကြတာအဲဒီကနေ့ညလည်းနည်းနည်းတော့တော့ကြတော့အထုံးကတော့အခုချင်းကြသေးပါဦးစောသေးတယ်တနာရီတော့ပြည့်သွားတယ် တနာရီခွဲလောက်9နာရီလောက်ကြာရင်ပြီးသားရမှာလက်ချင်းကတော့ဆက်ဝယ်တရားပုံမှန်ရပါပဲလားဒီစားပါအောင်ပုံလေးပုဂ္ဂလိတပုတ်ပဲပြီးပြီမှန်ပါဒီစီပါကိစ္စမာတာပါဒီတပုတ်ပြီးဘာကြောင့်လက်ထင်တယ်လဲနေရမရှိဘဲနဲ့ခဏအားထုတ်ရတာတော့ဆိုတော့အကြောင်းပြတယ်မြတ်စွာဘုရားဟောစဉ်ညာမရဏံသူဝေသူဝေနဗျာငါအနာယမရဏံသိမီရှင်ကြီးကိုကောပဲသူ၏စဉ်ညာဧကံတိတိနိုင်ပါအနိ လက်ပြင်ငါကြတော့မသေးသေးဘူးရှင်းနေအောင်မယ်ဆိုတာဘယ်သူမှကိန်းနေမသိပါဘူးတဲ့ဟုတ်လားမှန်ပါဘူးမှန်ရင်တော့မှန်တာတော့များတယ်ဟာမသေးသေးပါဘူးလက်ပြင်ငါမသေးသေးဘူးဒီနေ့လည်းမသေးသေးဘူးနောက်နေ့လည်းမသေးသေးဘူးအသက်ဘယ်လောက်နေရမှာပဲကျမ်းမာရင်းနဲ့ခံကြမ်းပြီးတော့မှန်ရင်မှန်တဲ့အတိုင်းမှန်တာတော့များပါတယ်ဒါပေမဲ့လို့အဲဒီလိုမှန်းတဲ့အတွင်းဒီတဲ့ပုဂ္ဂိုလ်တွေလည်းအများကြီးဟုတ်လားမှန်ပါဗျာ။ဩနောက်ကြာကြီးသက်ရှိဦးမှာဆိုပြီးတော့ နှလုံးသွင်းထားရမယ်လို့ခဏအတွင်းသေးသွားတဲ့လူကရှိသေးတာပဲရှိပါဘူးခဏပြောတဲ့ကားတွေပါလေချွေရင်းလို့ဝထားတွေပါလေချွေရင်းလို့အဲမော်တော်ယာဉ်တွေလေညာတွေပါလေချွေရင်းလို့စသည်ဖြင့်ပေါ့ဟုတ်လားအများကြီးဒီလိုပါလေအများကြီးရှိတယ်မသေးဘူးအောင်မရင်သေးတယ်ဆိုတာလည်းရှိတာပဲအဲဒါကြောင့်နေစဉ်ငါးကြရင်အသက်ရှင်နေဦးမှာပဲနေစဉ်ငါးကြမှာအားထုတ်ရင်ဖြစ်ပါတယ်လို့ ကိန်းတွေအားဖြင့်မသိပါဘူးပြစိတ်မချရပါဘူးတဲ့ဒါကြောင့်မို့ဒီနေ့အားထုတ်ပါတဲ့လက်ရှင်ကကြမှာအားထုတ်မယ်လို့ရှိရင်ဒီနေ့သေးသွားရင်ကုသိုလ်ရပါအောင်မလားမရပါဘူးအဲဒါနလည်းပဲလက်ရှင်ကကြမှာရှိမယ်ဒီနေ့မလူသေးဘူးဆိုရင်ဩဒီနေ့သေးသွားရင်ဆက်တာပဲလက်ရှင်ကကြရင်ဒါနကုသိုလ်ဖြစ်ရအောင်သီလလည်းထို့တူပဲဘာဝနာလည်းထို့တူပဲသူကရင်ဝိပဿနာကုသိုလ်တဲ့ဒီနေ့အားထုတ်လိုက်ရင်အကြောင်းဉာဏ်ဝိပဿနာဉာဏ်တွေအထူးတွေလည်းဖြစ်နိုင်တယ် ပါရင်ခုတဲ့ပုဂ္ဂိုလ်တွေဆိုခဏအတွင်းမှာပဲအာထုံနေရင်လည်းအရိယာမေဖို့ရတာလည်းရှိတယ်ဘုရားလက်ထက်တုန်းကတော့ပါရမီဓုပုဂ္ဂိုလ်တွေမို့တခဏလေးအတွင်းမှာပဲသောတာပန်တွေဖြစ်တာအများကြီးဉာဏ်နာဖြစ်တဲ့ပုဂ္ဂိုလ်တွေရှိတာပဲငါအဲဒီမှာတော့ပုဂ္ဂိုလ်ကြီးတွေကိုအခုတော့အဲ့ဒါလားရှိတာတော့တရားမရှိဘူးဒါပေမဲ့လို့အာမထုတ်ရင်ဝိပဿနာကုသိုလ်တောင်မဖြစ်ဘူးအာထုံမှာဖြစ်မယ်ဒါကြောင့်မို့နေပင်ကသေမဲ့တေးဆရာမသိတဲ့အတွက် မသေးခင်မိမိရလိုတဲ့တရားတို့တရားများတွေကိုရအောင်ကိန်းပြီးအားဖြင့်အားထုတ်ပါတဲ့ဇီဝရေးလုပ်ငန်းတွေဒီတိုင်းပါပဲဇီဝရေးလုပ်ငန်းတွေအဲနောက်လာနောက်ရက်နောက်နေ့ကျမှလုပ်မယ်လို့စဉ်းစားတော့နောက်နေ့ကျတော့အဆင်မပြေလို့မလုပ်ရတာလည်းရှိတတ်တယ်ဒီစင်ပြေတဲ့အခါဒီနေ့ဒီရက်ဒီလဒီနှစ်ဒီလိုအားထုတ်လိုက်မှသူဟာရသင်ရလိုက်တဲ့ပစ္စည်းတွေရတာအရေးကြီးတယ်။တော့ဒီလောကသက်ကလည်း အချိန်ကျွေးရင်ရပညာရိတာမရဘဲနဲ့ဆုံးရှုံးတတ်တယ်။ထို့သူပဲတရားတွေကလည်းပဲနေစဉ်ကသဘက်ခါကြမှာအာထုံးမဲ့ပဲလားကြမှာပဲနေကြမှာအာထုံးမဲ့ကျွေးလို့ရှိရင်အဲ့ဒီနေ့မရောက်ခင်အဲ့ဒီလမရောက်ခင်အဲ့ဒီရက်မရောက်ခင်အတွင်းမတော်စသေးတိုင်းဘယ်မှတတ်နိုင်ဘူး။ဘာတရားမှမရဘူး။အာကိုကြမရှိဘူး။ဟုတ်လား။မှန်ပါဗျာ။ရေးကြည့်ရဲ့။ဒါကြောင့်မို့ဟောစဉ်များမရဏသူပဲဘယ်သူသိပါကြလဲတဲ့ဘယ်သူမှမသိနိုင်ပါဘူးတဲ့ ဘာကြောင့်မသိနိုင်လဲဆိုမသိနိုင်ခြင်းအကြောင်းကိုလည်းမြတ်စွာဘုရားပေါ်ပြထားတယ်။နာယိနာသင်္ကရံတိနာမဟာသေနိနာမစ္ဆနာမဟာသေနိနာသတိမြတ်စွာရှိတော်မစ္ဆနာပေမိကိနာမစ္ဆနာထိုပေမိနဲ့တော့ငါတို့အားသင်္ကရံရချင်းပေးထားခြင်းသင်္ကရံရချင်းပေးထားခြင်းသို့လည်းဆောင်ပေးထားခြင်းခုကနိုင်အောင်သတိဝါစုဆောင်ထားခြင်းဖြင့် နာမရှိဘူးနာအထိမရှိစေအဲဒီသင်္မင်းမှာစစ်တီတွေကပေါ်တယ်တရားသေးကြောင်းတွေကိုစစ်တီတွေတော့သုံးထားပါတယ်ဟုတ်လားမှန်ပါဗျာသေခြင်းအကြောင်းတွေလည်းညသင်္မင်းစစ်တီတွေတဲ့ဇာရရေမှားပြီးဒီရင်ဇာရကသင်္မင်းစစ်တီတဲ့ယာတိဥရုကြောင့်ဖြားနာပြီးဒီရင်အဲ့ဒါကလည်းယာတိဥရုဟာသေမင်းစစ်တီပဲလက်နဲ့ဗေဒာနဲ့ဖြည့်ပြီးဒီကလည်းရှိတယ်အဲ့ဒါသေမင်းစစ်တီတွေတဲ့ကြည့်လို့ပါပဲဒီကြအကြောင်းတွေကတော့ ဘုရားပြောတဲ့ဒီရထားတွေပါလေဆိုရှေ့တုန်းကမရှိဘူးအခုမှရှိတာအခုမှသိနေဖြစ်ပြီးတိုးလာတယ်ကွာအဲသိနေမှာဖြစ်ပြီးတွေကပေါ်တယ်အဲဒီဖြစ်ပြီးတွေပေါ်တဲ့သိနေနဲ့သင်္ကရံချိန်ချက်ထားတာများရှိရလားတဲ့ဟောခဏတော့ဒီလိုကုသိုလ်တွေပြည့်ပြင်ပါသေးတယ်လက်ရှင်ကကြအောင်ဆိုင်ပါအောင်တစ်ခါကြအောင်ဆိုင်ပါအောင်စသည်ဖြင့်ဒီလိုချိန်ထားတာများရှိသလားဟင် ရှိပါရှိရလားဒီနေ့နသေးပြားပြင်းနေအောင်လို့သိမင်းနဲ့လေမှန်ပါဟုတ်လားသိမင်းဘယ်နှနေမှလည်းမသိဘူးသက်တာပဲလို့သိမင်းဆိုတော့ကမင်းကြီးကိုရှိတယ်အောင်မင်းကြီးတော့မဟုတ်ဘူးသေတာကိုပြောတာသေတဲ့အချိန်ကျမှသိမင်းကရှိတယ်မသေးခင်တော့မရှိသေးပါဘူးသေတာကိုသိမင်းခေါ်တာပဲသိမင်းတခြားမဟုတ်ဘူးဒီစိတ်ကလေးတွေတစ်ခုတစ်ခုဖြစ်ပြီးတော့ကြောက်နေတာဝိပဿနာရှိတဲ့ပုဂ္ဂိုလ်တိုင်းတွေ့ရတယ်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ပြောက်ပြောက်သွားနေအဲ့ဒီနောက်ဆုံးစိတ်ကလေးသုတိစိတ်ခေါ်တယ် မှန်ပါနောက်ဆုံးစိတ်ကလေးဆုံးသွားတာဟာသာပြီးတာပဲနောက်ဆုံးစိတ်ကလေးချုပ်သွားပြီးယုံနာအသိတွေမဖြစ်လာရင်ပြီးတာပဲအဲ့ဒီနောက်ဆုံးစိတ်ကလေးဆုံးသွားတာကိုသိမင်းခေါ်တယ်မှန်ပါအခုသိမင်းကမရှိသေးဘူးဟုတ်လားမှန်ပါဗျာကိုကြာပြန်တော်မူတဲ့ဆရာတော်ကြီးနောက်ဆုံးစိတ်ရောက်တော့သိမင်းနဲ့သူတွေ့သွားပြီဟုတ်လားမှန်ပါသောသောကတွေ့သေးဘူးမကြမ်းမှာဖြစ်နေမှတွေ့သေးဘူးဟောနောက်ဆုံးစိတ်ကလေးရောက်သွားရင်သိမင်းနဲ့တွေ့သွားပြီတဲ့အဲ့ဒီသိမင်းနဲ့ ရှိထားတာပဲရှိမလဲသူရှိမှမရှိသေးပဲနောက်ဆုံးကြမှာသူကသိမှာပေါ့ဒီသူကသင်မင်းဆိုအောင်ရှိတယ်အောင်မေးတာဘုန်းကြီးခန်းနိုင်တယ်တော့ဘုန်းကြီးတို့ကလည်းငယ်ငယ်ရှိသေးတယ်ဒါကြီးတယောက်ကလည်းဘုန်းကြီးကပြီးပြီဘုန်းကြီးတို့ရဲ့အဖို့ရလောက်ရှိတော့သင်မင်းဆိုတာဒါကြီးတို့သိချင်းတရားခေါ်တာပဲသင်မင်းဆိုတာမင်းရတော့မရှိပါဘူးဘုဘူးတွေရှိမှာပေါ့တဲ့သင်မင်းဆိုတဲ့မင်းရှိရမှာပေါ့ဆိုတာသူကဒီလိုပြောတယ် သူ့သဘောကြောင့်နားလည်ကိုခွင့်ပြုမပြောနိုင်ဘူးခွင့်ပြုတယ်ငယ်ရတာပြောနိုင်ဘူးဆိုတာသိရင်တရားပါပဲအဲဒီသိရင်တရားဟာတရားတရားအကြောင်းတွေဟာသစ်ပြီတွေလက်နဲ့တွေပဲအဲဒီသိရင်တရားအကြောင်းတွေများစွာရှိနေတဲ့သင်မင်းကြီးရဲ့ချင်းကြတာကလည်းမရှိဘူးနောက်ပြီးတော့သင်္ကရဆိုတာကသဇိုးလက်ဆောင်ပေးထားတာကိုလည်းသင်္ကရဝေခေါ်တယ် လောကမှာတော့ဒီလိုလက်ဆောင်ပေးလို့အောင်မြင်တာကိုဆိုရင်မှန်ပါအောင်မြင်တယ်ဒီတော့ဒီလိုဟာတွေမလုပ်ရဘူးဆိုရင်လည်းတော့อืมဝေပေးလိုက်လို့ရှိရင်ဒေဇာမီဘူးကသုထာပဲဟုတ်လားမှန်ပါဟုတ်တယ်ဒီလိုဟာတွေမလုပ်ရဘူးဆိုရင်ငွေများများပေးလိုက်ပြီးသားလည်းသူကဒီလိုပစ္စည်းတွေမယူရဘူးဆိုရင်လည်းလည်းပဲအဲငွေပေးပြီးတော့ယူလို့ရှိရင်ဒီလိုလည်းဖြစ်နိုင်တာပဲကုသကတော့အဲ့ဒါဒီလိုလက်ဆောင်ပေးတာတဲ့ အဲဒီတော့သေမင်းကိုဒီလိုလဲဆောင်ပေးထားတာနာရှိရလားတဲ့ဘယ်ပြီးလို့ဖြစ်နေမှာလို့သေတဲ့တော့သူကကွတ်သူနောက်ဆုံးစုစိတ်ကလေးဆုံးသွားတာဟုတ်လားဒီလိုလဲဆောင်ပေးလို့ငွေတရားပေးလို့ထောင်ပေးလို့တောင်းပေးလို့ဘယ်မှပေးလို့မဖြစ်ဘူးဟုတ်လားငွေလည်းပေးလို့ဖြစ်ရွှေလည်းပေးလို့ဘာမှပေးလို့မဖြစ်ဘူးသူကဒီလိုလဲဆောင်ပေးထားတာလည်းမရှိပါဘူးတဲ့နောက်တစ်ခုကသင်္ကရဆိုတာကတော့စစ်တီဘိုးပါလေတဲ့ရံမြညာခုခံမို့ရတယ် ကိုယ်ဘက်ကစစ်တီတွေပေါ်တယ်စစ်လိုက်တဲ့ခါကလာတယ်ကိုယ်ဘက်ကစစ်တီတွေအင်အားတွေအခြားဘက်ကရာမှုတွေကိုခုခံမှုရသူ့ဆောင်ထားတယ်ဒီစီရင်အားရှိမှမရှိရင်ဖြားသွားမှုသွားတတ်တယ်ရေးကြည့်တယ်အဲဒါရေးကြည့်ပါလေအဲဒါလိုပဲသင်္နင်းကိုခုခံမှုတွန်းလှန်မှုရာစစ်တီဘဝရညာစုဆောင်တာရှိပါရဲ့လားဘယ်ရှိနေမှာတော့ဟမ်မှန်ပါမရှိပါဘူးအဲယုံနာနေရာသူကသူ အကြောင်းမျိုးတဲ့ခါကျနောက်ဆုံးသုတ္တေလေးဖြစ်ချုပ်သွားတာပဲအဲ့ဒါမချုပ်အောင်လို့ဘယ်သူမှမထိနိုင်ဘူးဟုတ်လားမှန်ပါဗျာအဲလောကမှာဆေးဆရာကြီးတွေမနာကောင်းတယ်ဆိုတော့ဘယ်လိုလဲမထိနိုင်ဘူးဟုတ်လားအဲအာနာရှိတဲ့မင်းတွေပါလေလည်းမထိနိုင်ဘူးအဲမြင့်မြတ်တဲ့ယဟန်တွေကလည်းမထိနိုင်ဘူးယန္တာပုဂ္ဂိုလ်တွေလည်းမထိနိုင်ဘူးဘုရားတော်မထိနိုင်ဘူးဟုတ်လားမှန်ပါဗျာအဲကမ္ဘာလောကကြီးမှာ ဘုရားသခင်ကခံရင်းတယ်ဆိုပြီးတော့ပြောတဲ့ပုဂ္ဂိုလ်တွေကတော့သူတို့သိနေမဲ့အဓိပ္ပာယ်ရှိတာပေါ့လေတကယ်တော့လည်းသိနေမှာဘူးဘုရားသခင်ကိုယ်ဝယ်နေတဲ့ပုဂ္ဂိုလ်တွေလည်းသိတာလည်းမဟုတ်လားသိပါဗျာဘုရားသခင်ကိုယ်ဝယ်တာလည်းမသိပဲနေတာပဲရှိမလို့ဟမ်သိပါဗျာအဲငငယ်ရွယ်လည်းသိတာပဲဘုရားသခင်ကိုယ်ဝယ်တဲ့ပုဂ္ဂိုလ်ငငယ်ရွယ်သိတာရှိတာပဲဟုတ်လားသိပါဗျာအကျိုးလေမွေးပြီးတာကသိတယ်ဟုတ်လားမှန်ပါမွေးပြီးတာကသိတော့စဉ်းစားကြတာကောင်းတာပေါ့ကွာ ဘုရားသခင်ကိုမိဘတွေဘိုးဘွားတွေလက်ထက်ကကိုးကွယ်လာကြတယ်ဒါတွေကနေပြီးတော့သားလေးမွေလာတော့ချက်ချင်းသေသွားတယ်ဆိုရင်ဘုရားသခင်ကတို့ဒီသားလေးသိအောင်ဘယ်နဲ့အောင်ဖန်ဆင်းပါလိမ့်မလို့စဉ်းစားကြံကောင်းလားကောင်းပါဗျာသူ့ကိုယ်ဝယ်လာတာလည်းကြာလာပြီတို့အတွက်ချမ်းသာအောင်လို့အသက်ရှင်အောင်လုပ်ရကောင်းတယ်ဘယ်နဲ့ဒီကလေးလေးကိုသိုးကြည့်ပြအောင်ဘုရားသခင်ကဘယ်နဲ့လုပ်ပါလိမ့်မလို့ ဟုတ်လားမှန်ပါစဉ်းစားကြရကောင်းတယ်ဒါပဲလည်းသူ့ဘာသာရေးတရားတွေကတော့ရှင်းအောင်လို့ဖြေပေးတယ်ဘယ်နဲ့ပေးလို့ရတဲ့ငှာချစ်လို့စောစောခေါ်တာတဲ့ဟမ်ရတဲ့ငှာချစ်လို့စောစောပြေတဲ့ပုဂ္ဂိုလ်ရတဲ့ငှာစောစောခေါ်တာတဲ့ဆိုဘုရားသခင်ဖြစ်မှာကြောက်ကြောက်ကောင်းလို့ဖြစ်နေတာပေါ့ဟမ်မှန်ပါဗျာကောင်းလားကောင်းပါကောင်းနေပါဘုရားသခင်ဖြစ်ရင်နာနာတရားမှာဘူးဘုရားသခင်မဖြစ်ပါလေသာသာ အဲဒီလိုဟောတာတွေဒီလိုပဲသူကအဖြေတွေပေးတယ်အဲဒါအဲဒီသင်္မင်းနဲ့ချင်းချက်လည်းပေးကြတာမရှိဘူးသူကလည်းဆောင်းလည်းပေးကြတာမရှိဘူးခုကနဲ့အောင်သစ္စီဘုရားရဲ့သူဆောင်တာကလည်းမရှိဘူးသစ္စီဘုရားရဲ့အများကြီးရှိနေတဲ့ပုဂ္ဂိုလ်လည်းသင်္မင်းနဲ့တွေ့တဲ့ခါကျသိရတာပါပဲသိရင်သာသိရတာပဲဘယ်သူမှမတတ်နဲ့သိရဓမ္မဘောကမင်းကြီးဆိုတာနာမည်ကြီးပေါ်လေနောက်ဆုံးတစ်နေ့ကျတော့လူလည်းပဲဘယ်သူမှမတတ်နိုင်သိရတာပဲ အဲဒါကြောင့်နာယိနောသင်္ကရံဒေနာမသေနမေဇနာဟိယသမအချင်းကြောင့်နောငါတို့အားမဟာသေနေနာမြတ်သောသုတိရှိသောဒေနာမေဇနာထိုပင်င်းကြီးနဲ့သင်္ကရံရသိမ့်ပေးထားခြင်းသဇိုးလက်ဆောင်ပေးထားခြင်းဥက္ကနိုင်အောင်သုတိဘဝရဲ့စုဆောင်ထားခြင်းသည်နာအထီမရှိသေးတာသည်သာသမာထုတ်ကြောင်းသူဝင်နဲ့ပြန်လာနိုင် မရဏံတရားမျိုးဆင်းရဲမျိုးကိုပေါ်ခြင်းများဘယ်သူသိနိုင်ပါနည်းသာသမာဆိုလို့မသိနိုင်တော့ကြောင်းလက်ဖြင့်ငါသိနေခြင်းမျိုးကိုမသိနိုင်တော့ကြောင်းအာတဗံသမဗရာလုံးလာပြင်ပြည့်စုံပြုလိုက်သောကိစ္စကိုဣဇေဝကိစ္စမတ္တကောစဉ်ဣဇေဝကိစ္စဣဇေဝမြတ်ဗျံတဲ့နေ့ရမရှိယနေ့တွင်ကိစ္စကာတာဗံပြုလို့ရမည်လို့မြတ်စွာဘုရားဟောထားတယ်အဲဒါ နားလည်တော့ပါရဲ့ဘုရားဆောင်းမကလေးတွေသင်ထားတယ်ဘုရားပါဠိလိုတော့ဒီလိုလေးပဲဒါပေမဲ့လို့ပါဠိတော်ကပါဠိတတ်ရင်ဆိုရင်သိပြောအပေါ်လွန်သစ္တိများတဲ့သေမင်းနဲ့မိတ်ဖွဲ့ထားခြင်းမရှိပါသစ္တိများတဲ့သေမင်းနဲ့မိတ်ဖွဲ့ထားခြင်းရှိရလားမရှိဘူးနော်ဟုတ်ပါဘူးဒါကနည်းသိဖို့မိတ်ဆွေမိတ်ဖွဲ့ထားတာလည်းမရှိဘူးမိတ်ဖွဲ့ပြီးတော့အဲဘယ်နည်းကြမှာပြေရစီလို့ဒီလိုချင်းကျထားတာလည်းမရှိဘူးလေ သဇိုးပေးထားဖြစ်ရင်အာသုထားခြင်းလည်းမရှိပါအဲသဇိုးလက်ဆောင်ပေးထားခြင်းလည်းမရှိပါဘူးတဲ့အဲဘယ်နည်းကိုသဇိုးလက်ဆောင်ပေးထားတာလည်းမရှိဘူးအဲသဇိုးပေးထားစိတ်အင်အားတွေစုပေါင်းထားတာလည်းမရှိပါဘူးတဲ့ဘုံကအဲသင်မင်းနဲ့မိတ်ဆွေဖွဲ့ပြီးတော့ရချင်းထားတာဒီလိုလည်းမရှိသဇိုးလက်ဆောင်ပေးထားတာလည်းမရှိစိတ်အင်အားတွေစုပေါင်းထားတာလည်းမရှိဘူး ထို့ကြောင့်လက်ချာမသေးရန်ဧကန်တိမသိပါလက်ချာမသိဘူးဆိုတာဧကန်တိမဆိုနိုင်ပါဘူးတဲ့မှန်တယ်တဲ့မှန်နေတော့တော့မှန်ပါတယ်ဒါပေမဲ့အဲဒီလိုမှန်ရင်မှန်ရင်လည်းဒီတော့လည်းရှိတာပဲအဲဒါလေးအဲနောက်တစ်ခုကြာနေတော့၄ဘက်ရှိတယ်သူကဒီလိုနဲ့ရှိလို့မရဘူးနေရမပြင်းရင်နေပင်အလင်းညာအထုပါဒါကြောင့်မို့နေ့ရခြင်းမပြင်းပါနဲ့တော့လက်ခင်ငါမသက္ကာမမပြပါနဲ့တော့ယနေ့ပင်အလင်းညာအထုပါလို့ဆောင်းဖို့ကလေးပြေဖို့ ဒါရင်ဒါလေးသိကြတော့စစ်ပြီးများတဲ့သင်္င်းနဲ့မိတ်ဖွဲ့ထားခြင်းမရှိပါစစ်ပြီးများတဲ့သင်္င်းနဲ့မိတ်ဖွဲ့ထားခြင်းမရှိပါစစ်ပြီးများတဲ့သင်္င်းနဲ့ မိတ်ဖွဲ့ထားခြင်းမရှိပါမိတ်ဖွဲ့ထားခြင်းမရှိပါအဲဆိုကြည့်သားမသိသိပါပဲသိသိနဲ့မိတ်ဖွဲ့ထားခြင်းမရှိပါသိသိပါပဲသိသိနဲ့မိတ်ဖွဲ့ထားခြင်းမရှိပါသိသိပါပဲသိသိနဲ့မိတ်ဖွဲ့ထားခြင်းမရှိပါ အာဒိနေနာများသောသုတိရှိသောဒေနာမေစွာတို့ပင်မင်းနဲ့လောငါတော်အားသင်္ဃာရံမိတ်ဖွဲ့၍သင်္ကြထားခြင်းမိနာမရှိပါအဲ့ဒါကိုမိတ်ဖွဲ့ပြီးသင်္ကြထားမရှိဘူးလို့မိတ်ဖွဲ့ထားခြင်းမရှိဘူးသဇောပိထာစိတ်အင်အားသဇောပိထာခြင်းစိတ်အင်အားကိုစုထားခြင်းသဇောပိထာစိတ်အင်အားစုထားခြင်းလည်းမရှိပါဆိုရမယ်သဇောပိထာသဇောပိထာ သိအင်အားသုထားခြင်းလည်းမရှိပါသောပေသာသိအင်အားသုထားခြင်းလည်းမရှိပါသောပေသာသိအင်အားသုထားခြင်းလည်းမရှိပါသောပေသာသိအင်အား

သူ့ဝေမရဏနဲ့သံဃာသိပြီးရှင်ကြီးကိုပေါ်စင်ညာဘယ်သူနဲ့မှအနိဒီကတိမသိဘူးတဲ့ ဒီရမယ်ထို့ကြောင့်နတံထို့ကြောင့်မပေယံမပေယံသေကံတိမသိပါသေကံတိမသိပါထို့ကြောင့်နတံထို့ကြောင့်မပေယံမပေယံသေကံတိမသိပါသေကံတိမသိပါထို့ကြောင့်နတံထို့ကြောင့်မပေယံမပေယံသေကံတိမသိပါသေကံတိမသိပါ အလင်းများအာထုတ်ပါတဲ့။ဒီရမပြင်းတာ၊ဒီရမရှိပေါ်တယ် ပါရအောင်ခုနကလည်းပဲဇိုးပိထစိတ်အင်အားစုချခြင်းလည်းမရှိပါဘူး။ကာယံတစ်ခုတော့ထနေတယ်။ထပြင်ရင်တမ်းနိုင်မှုလို့ဒီညာထည့်ရင်မပေါ်ဘူးပြန်ထားမှထားနေဘူးပါလေထနေ။ဝယ်ရင်းရှိတယ်လို့ဆိုတာပဲဒီငါငါစနည်းဟောဒါကမတတ်နိုင်ဘူးထားမှနေရမပြင်းနဲ့လေးရက်တည်းမပြင်းမရှိပဲနဲ့ယနေ့ပြန်အလင်းများအထုပ်ပါလို့ဒီစီဝယနေ့ပြန်လည်း သိစ္ဆာကာတာပါသူရမယ်လို့ဆိုတဲ့အတိုင်းနေရမပြင်းယနေ့ပင်အလင်းများအာထုတ်ပါနေရမပြင်းယနေ့ပင်အလင်းများအာထုတ် မှုဆိုတာဘာလို့ဆိုရှင်နာကဟောလို့ပြီးသားပါပဲဆိုမြန်မာတော့ဘုန်းကြီးကကြော်ပြီးတော့ဟောတာပေါ့အတိဒါနံဝါရမေယနာပတိကံကေနာရတံယရတိတံဘိနန္တံအပဒိသနာရတံသစ္စုပန်နိသာယန္တမတတတတဝိပဒတိအသာယိရအသာကုပံတံဝိပါမနိဝေအဲဒါခါရဏဘောဒီကနေ့တော့အကျင့်ပြောမယ်ငါရောဟောကိုးနာညီပေါ့ဒီဒါနနာရမေယ အတိတံလုံးလေပြီးသောဒိဋ္ဌိယကိုနာနာကမေယတနာဒိဋ္ဌိဖြင့်အစဉ်လိုက်၍မကြံရလွန်ပြီးသောတရားပြီးသောတရားတွေသိတရားတွေဆိုတာရှိရဲ့အဲဒါတွေကိုတနာဒိဋ္ဌိဖြင့်လိုက်ပြီးကြာမနေနဲ့တနာဒိဋ္ဌိဖြင့်လိုက်ပြီးတော့စဉ်းစားမနေနဲ့ဆင်ញံမနေနဲ့များဖြင့်လာလိုက်ကြတာပဲ။ မြင်မိတာတွေပြန်စဉ်းစားကြားပြီးတာတွေပြန်စဉ်းစားနာမိတာစားပြီးတာတွေ့ပြီးတာသိကုစားကြပြီးတာရှင်းအောင်နောက်နေ့တွေကိုပြန်ပြန်ပြီးတော့စဉ်းစားဆင်ခြင်ပြီးတော့တဏှာတွေဒိဋ္ဌိတွေကိလေသာတွေဖြစ်နေတာမြစ်တဲ့သားဇာကောင်းတဲ့ဇာတိတဲ့သာလာပဲမြစ်တဲ့သားဇာမကောင်းရင်လည်းကောင်းတဲ့ဥစ္စာတောင်းတာလားပဲဒိဋ္ဌိချင်းလည်းပဲအဲဒီမြင်လာကြပါရဲ့ငါပဲငါပဲနဲ့ဒိဋ္ဌိနဲ့ဒီလိုလိုဆွဲလန်းတာပဲ ဒါကြောင့်ဖြစ်ပြီးသားတရားတွေကိုအတိတ်တရားတွေကိုဒနာလေးဖြင့်လိုက်ပြီးတော့စဉ်းစားနေပါနဲ့ကြားမနေပါနဲ့နာတိကိလေအနာရတနာရတံမလာမရောက်သေးမဖြစ်သေးတော့အနာကပြောနာတိကိလေမျောလင်းမတောင်းလာရနာကဆိုတာကမလာသေးဘူးဖြစ်သေးဘူးအခုဖြစ်သေးတော့ကြာမှဖြစ်မယ်ခဏဖြစ်သေးလက်ပြင်ကကြာမှတစ်ခါကြာမှဒါပြီးတော့နောက်မှဖြစ်မယ်ဥစ္စာ တဏှာကတရားခေါ်တယ်မဖြစ်သေးတဲ့ဥစ္စာပါအဲ့ဒါလည်းပဲမညှော်နဲ့မတောင်းတာပါနဲ့ဘယ်လိုဖြစ်ပါလိမ့်ညာလည်းဖြစ်ပါလိမ့်ဒီလိုမတောင်းတာပါနဲ့ဒါအခြေဟောတာလည်းရှိပါလို့သူအချင်းချင်းပဲဒီမှာပြတ်တာဘာကြောင့်အတိတ်တရားကိုပြန်ပြီးတော့မစဉ်းစားရတယ်လေဘာကြောင့်အနာဂတ်တရားကိုမညှော်နဲ့မတောင်းတာရတယ်လို့ဆိုတော့အဲ့ဒီအကြောင်းကိုလည်းပြထားတယ်ဒိဋ္ဌိတံဘိနန္တံအပတိသံဃာတံ ယသမာချင်းကြောင့်ယံချင်းယံအတိတံချင်းဒိတ်တရားသည်အတ္တိစီတံတော်ဒိတ်တရားသည်ပဟိနံချုပ်ပြောက်ခဲ့သည်ဒီနံဆိုတော့ပါဠိမှာအနေတေယုကုသင်္ဃာဘိနပယ်အပ်ပြီးတော့ဒီလိုလေးပဲရှိတယ်အခုဒီမှာတော့ပယ်တာဟုတ်ပါဘူးသူကသူ့ဟာသူဖြစ်ပြနေတာပေါ့ပြောအဲဒါကြောင့်ဒါရတာဘိနလူရင်းနဲ့ကိုနိရုဒ္ဓံချုပ်သွားပြီအချင်းနဲ့တံအချုပ်ချင်းတော့ရောက်သွားပြီချုပ်ွယ်သွားတာပြောတာလားတဲ့ဘိနဆို အတိတ်တရားဆိုတာဖြစ်ပြီးသားတရားတွေမရှိတော့ဘူးတဲ့ပျောက်သွားပြီမနေ့ကနေနဲ့သိရတာလေဒီနေ့ရှိပါအောင်မလားမရှိတော့ပါဘူးဗျာဒီနေ့မြင်သိတာထဲမှာလည်းမနေ့ချင်းကမြင်နေသိရတာလေခုရှိပါအောင်မလားမရှိပါဘူးဗျာအဲဆင်းကတော်တော်ကြီးကတရားမောခင်ကမြင်နေသိကြတာလေရှိတယ်အခုအဲ့ဒါတွေရှိပါအောင်မလားမရှိတော့ပါဘူးဗျာမရှိဘူးဒီတရားတွေဆိုတာမှန်မှန်လားတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဆက်ဖြစ်နေတာ အဲဖြစ်ပြီးချက်ချင်းပြောက်သွားတာပြောက်သွားရင်အတိတ်ပဲဥပတိဟိနဲ့ဖြစ်ပေါ်နေတော့ကိုဒီစားရှိတာပြစ္ဆုတ်ပါတရားဖြစ်ပြီးပြောက်သွားရင်မရှိတော့ဘူးအဲဒီအတိတ်တရားတွေတဲ့တချို့ပုဂ္ဂိုလ်တွေမှာလည်းရှင်းဘဝကဖြစ်ခဲ့တာတွေအမှားရတယ်ရှင်းဘဝတွေပြန်စဉ်းစားပြီးတော့တဏှာဒိဋ္ဌိဖြစ်တာလည်းရှိတယ်အဲဒါကတော့နည်းပါတယ်အခုဘဝတွေနဲ့ရေးကြည့်ပါတယ်ဘဝတွေရှင်းအောင်လုပ်ဖြစ်တယ်အဲဒါမှမဟုတ်မနေ့တနေ့ကတွေ့ခဲ့ကြုံခဲ့တာတွေတော့မဟုတ် ညနေခင်းဆိုရင်လည်းမနေ့ကင်းကနေ့လယ်ခင်းကတွေ့ရတာတွေဒီဘာတွေပေါ့အဲရှေ့ကာလကတွေ့ရတာတွေအဲဒါတွေပြန်ပြီးစဉ်းစားပြီးတော့မနေပါနဲ့ဘာကြောင့်လဲဆိုအဲဒါတွေမရှိပါဘူးပုံသွားပါပြီဖြစ်ပြီးပြက်သွားတယ်ရှိဒါပေမဲ့လို့ဒါဂရီပုဂ္ဂိုလ်တွေကရှိတယ်လို့ထင်နေတာဟုတ်လားရှိနေကြပါဗျာသူများကမပြောနဲ့ကိုယ်ကိုယ်လည်းငငယ်တဲ့ကမွေးလာတဲ့ကသူ့ရဲ့ဒီ ဒီတိုင်းပဲတဖြည်းဖြည်းကြီးလာတယ်လို့ဆိုဘူးလားကြီးနေပါလားအဲမြတ်စွာဘုရားဟောထားတဲ့အနိစ္စဒုက္ခအနတ္တဒီလိုဟောထားတယ်အဲဆရာသမားတွေကလည်းအနိစ္စဒုက္ခအနတ္တတွေဟောတယ်ဒါပေမဲ့တော့ကိုယ်တိုင်ကြည့်တာကတော့အဲ့လိုမဟုတ်ဘူးမြဲတယ်လို့ထင်တာပဲဟုတ်လားမှန်ပါဟောရုပ်ကိုကြီးညာဒီတိုင်းပဲငငယ်ကရုပ်ဒီတိုင်းပဲအရင်ကရုပ်ဒီတိုင်းပဲလို့ထင်တာဒီကိုကြီးတိုင်းတည်တယ်စိတ်ရလည်းပဲငငယ်ကစိတ်ရခုတည်းကဒီစိတ်ထဲတည်နေတယ်လို့ထင်တာ တယောက်တည်းကနေပြီးတော့မြင်လိုက်ကြားလိုက်နဲ့သိနေလို့ထင်တာအဲဒါယောဂနာရောမြဲပြီးနေထင်တာအဲဒီလိုကရုပ်ကိုကြီးတော့မြဲလို့ဥပဒနာမရှိပါဘူးဒီလိုတော့ဟာရုပ်ကိုကြီးမြဲတယ်မရှိပါဘူးတရားဟောတာထဲမှာယုံနာတရားတွေမြဲတယ်လို့ဟောတာရှိရလားမရှိပါဘူးသဗ္ဗံဘိက္ခုအနိစ္စံအလုံးစုံသောတရားအမြဲမမြဲတာကြီးတယ်သဗ္ဗေသင်္ခါရအနိစ္စအလုံးရကြတဲ့ပုဂ္ဂိုလ်များမှာဒါတွေလုံးစုံသောသင်္ခါရသင်္ခါရတရားတို့ကအနိစ္စမမြဲဘူး ဘယ်သင်္ခါရအဖြစ်ဖြစ်ရုပ်ဖြစ်ဖြစ်နာဖြစ်ဖြစ်အဲပရိပုဂ္ဂိုလ်တွေနေကကိုကြီးလို့ထင်တာတော့တောင်ကြီးအဲကုန်းကြီးဗန္ဒုံကြီးစသည်ဖြင့်ဒီလိုထင်တာလေအဲ့ဒါတွေလည်းပဲဒီမမြဲတဲ့ရုပ်တရားတွေစူပေါင်းပြီးပြီးနေတာအသေးဟောင်းတော့ပြောင်းလဲနေတာပဲမြဲတာမရှိဘူးကိုယ်ပိုင်ညာမရှိသေးလို့မသိလို့လားပဲဝိပဿနာညာရင့်တဲ့အခါကျတော့ခြေတိုင်းခြေတိုင်းနေအကုန်သိတာကုန်သိအောင်လို့လည်းလိုက်ရထားတော့အဲ့ဒါ ဖြစ်ပြီးပြောက်သွားတဲ့အတိတ်တရားတွေဟာအခုမရှိတော့ပါဘူးတဲ့အာတန်ထောအတိတ်တရားတွေဘိနံချုပ်သွားကြပြီမရှိတော့ဘူးသဒ္ဓမာထို့ကြောင့်အတိတံဝေလုံလေပြီးတော့အတိတ်တရားကိုနတ်နွားကလေးရတဏှာလေးကြီးစဉ်းစားရကြံစဉ်းစားမနေပါနဲ့ရှိမှမရှိတော့တဲ့ဥစ္စာတွေစဉ်းစားနေလို့ဘယ်နေရာကြမလဲဟမ်မှန်ပါဒါကြောင့်ငါကျမဘုံမြတ်ဥပမာလေးနဲ့ပြောအောင်မယ်အပတိသနာရတံ နာတံသနာကတရားသိပြီအပတံမရောက်လာပြီမဖြစ်လာပြီနာကတရားဆိုတာလည်းပဲအခုမရှိသေးဘူးတဲ့တော်ကြာမှဖြစ်မယ်သိသိငါမှဖြစ်မယ်ဇရခါမှဖြစ်မယ်ဒီလိုအားတွေကိုအဲအခုမရှိသေးပါဘူးတဲ့မရှိသေးတာတွေကိုတဏှာလေးကြီးဖြင့်လိုက်ပြီးတော့ကျော်လင်တောင်းတာနေတော့ဒါလည်းမတော်ပါဘူးတဲ့နာပတိခင်ဖေးနာဂတရားလည်းမတောင်းတာပါနဲ့အဲဒီလိုဆိုပါရဲအဲအတိတ်တရားကပြည့်သွားလို့ မရှိတော့လို့အဲ့ဒါဒီတရားကိုလည်းပြန်ပြီးတော့မစင်စားနဲ့မကြံစီနဲ့အပိအနာဂတ်တရားကိုလည်းပဲကြံစီပြီးတော့မနေနဲ့အဲဒီလိုဆိုလိုပါတယ်အဟောင်းကိုလည်းမပြန်နဲ့အပိကိုလည်းမကြံနဲ့ဆင်းရဲသမုဒ္ဒုလေးပြီးတာလေအဟောင်းညီညီကြပြီးဒုတိယကြီးပြန်ပြီးတော့စင်စားမနေနဲ့အပိမမြင်ရမသိရသေးတာလေဘယ်လိုဖြစ်ပါညာလဲဖြစ်ပါစေမတောင်းတာနဲ့အဟောင်းကိုလည်းမပြန်နဲ့အပိကိုလည်းမကြံနဲ့အဲ့ဒါဘာလို့အောင်လို့ဆို သစ္ဆုပန်င်းဇာယာနာမန္တရရဝိပါဒတိသစ္ဆုပန်နံဖြစ်စေဖြစ်သောသမင်းစာယုံနာတရားကိုလည်းတရရရသူတို့ဖြစ်ခဲ့ဖြစ်တိုင်း၌ရံဝိပါဒတိအကျဉ်ရှုမြည်အဲဖြစ်တိုင်းဖြစ်တိုင်းတရားတွေဖြစ်တိုင်းဖြစ်တိုင်းမှာသစ္ဆုပန်တရားဖြစ်တိုင်းဖြစ်တိုင်းမှာရှိဒါကလည်းခင်ဗျာဒီမှာပြောနေတယ်ဒီအချိန်ကုန်သွားတယ်အဲဖြစ်တိုင်းဖြစ်တိုင်းမှာဖြစ်တဲ့တရားတွေရှိရဲ့အဲ့ဒီတရားတွေလည်း တတတတထိုးထိုးဖြစ်ခိုက်မှာပဲရှိရမယ်ဖြစ်နေတော့မဲ့မြင်မြင်တော့ကြားရင်ကြားတော့ဒီလိုရှိရမယ်လို့ဆိုလို့ရဟုတ်လားမှန်ပါဗျာသတိပဋ္ဌာန်တုတ်တရားတော်ကဒါနဲ့သိသိသိအန်ကိုက်တယ်ကြီးတယ်သွားရင်သွားတယ်လို့ရှိပါတယ်သွားရင်သွားရင်ကသွားရုပ်တွေကအစင်းရင်ဖြစ်လာတော့မှန်ပါအဲ့ဒါတွေကိုသွားရင်သွားရင်သွားနေရှိရတာကြားရင်ကြားတာထိုင်ရင်ထိုင်တာလဲလဲရင်လဲလဲတာအဲဝေဒနာတွေလည်းပဲဒုက္ခဝေဒနာဖြင့်ဒုက္ခဝေဒနာဒုက္ခဝေဒနာဖြင့်ဒုက္ခဝေဒနာဥပ္ပခဝေဒနာဖြင့်ဥပ္ပခဝေဒနာ စိတ်တွေလည်းပဲဗာစိတ်ပဲဖြစ်ဖြစ်ဖြစ်တဲ့စိတ်စိတ်တိုင်းစိတ်တိုင်းအဲဒီဖြစ်ထိုက်တယ်ရှိရတာဖြစ်ပြီးဖြစ်ကြဆိုနေလို့သုတ်တန်တရားကတော့ဒီပစ္စုပန်နဲ့အနည်းဖြစ်တာကိုပစ္စုပန်လို့သုံးထားတယ်အတိတ်တရားပါပဲရှင်းအောင်တော့မဟုတ်ဘူးခုလောလောဆယ်ရှင်းနေလို့ဆဲဆဲတော့ရှင်းလို့လည်းမဖြစ်ဘူးသူကရှင်းစိတ်ကိုနောက်စိတ်ကလာရှင်းရတယ်ဒီစိတ်ကိုတခြားစိတ်ကရှင်းလို့ရစိတ်နှစ်ခုပြန်ရှင်းတာရှင်းမှမရှိပဲရှိပါဘူးရှင်းနေတော့စိတ်ကိုလည်းရှင်းလို့မဖြစ်ဘူးဖြစ်ပြီးသားစိတ်ကလေးပြန်ရှင်းရတယ်ဒါပါပဲ အဲ့ဒါကိုပြစ္ဆုတ်ပန်လို့ပဲခေါ်တယ်အနိကပြစ္ဆုတ်ပန်အဲ့တော့ပြစ္ဆုတ်ပန်နာပြစ္ဆုတ်ပန်ဖြစ်သောဓမင်းစာယုံနာတရားကိုဒီဒါဒါဒါတို့ဖြစ်စေဖြစ်စေနာယံဝိပါဒတိအကျဉ်ရှုမှတ်၏ရှုမြင်၏အဲဝိပါဒတိဆိုတာအထူးထူးအမျိုးမျိုးသောချင်းရလို့ရှိရင်ဝိကအမျိုးမျိုးသောချင်းရအားဖြင့်ပတ္တိကရှိတယ်တဲ့ဝိပဿနာဆိုတာအမျိုးမျိုးသောချင်းရတဲ့ဘယ်မျိုးတွေတော့ အိဋ္ဌအချင်းများဒုက္ခအချင်းများအနတ္တအချင်းများလို့ရင်ရှိတယ်သုံးခုကကျင်းပါလားအကျယ်ဆိုရင်တော့ဝိပဿနာ9ပါးတဲ့နေသာနုပါဒနာဒုက္ခနုပါဒနာအနတ္တနုပါဒနာဒီက3ပါးဝိရာဂ ानु ပါဒနာနိရောဓ ानु ပါဒနာပဋိနိဗ္ဗာန်အာနိရောဓ ानु ပါဒနာပဋိနိဗ္ဗာန် ानु ပါဒနာအာနေဗိနာ ानु ပါဒနာဝိရာဂ ानु ပါဒနာနိရောဓ ानु ပါဒနာပဋိနိဗ္ဗာန် ानु ပါဒနာဒီက၄ပါးပေါင်း9ပါးရှိတယ်အဲ့ဒီ9ပါးမှာ ရင်းနာကတော့အနိစ္စဒုက္ခအနတ္တသုံးခုပါပဲအဲဒီအနိစ္စဆိုင်တော့ရှင်းရလို့ရှိတာကိုဝိပဿနာကိုခေါ်ရည်ရဲ့ဝိပဿနာကိုဝဆနာထလုပ်တဲ့အခါကကြောက်တာကျတော့ဒါရာတွေကဘူဝိရေဟိအနိစ္စရိအာကာရဟိဟောတတိတိဝိပဿနာဘူဝိရေရဲ့မျိုးမျိုးကုန်ကနေသရိအာကာရဟိဆိုတာကိုရှင်းရတယ်ပတ္တိရှိတာမြင်လိုက်ဣတိထောကြောင့်အနိစ္စဝိပဿနာဝိပဿနာမြည်ပြီးဝိပဿနာဆိုတာယုံနာတရားတွေအနိစ္စမမြဲဘူးလို့ရှိတာလည်းရှိတယ် ဒုက္ခဆင်းရဲလို့ရှိတာလည်းရှိတယ်အနာတ္တအတ္တဘာမဟုတ်ဘူးသဘောတရားနဲ့ရှိတာလည်းရှိတယ်အဲဒီတော့မြင်လို့ဆင်းရဲတယ်ရှိတာလို့တဲ့နောက်နေဒိဏမြင်လို့ဆင်းရဲတယ်ရှိတယ်និရောဓဘုရားကကျင်းသွားတဲ့ဆင်းရဲတယ်ရှိတယ်និရောဓချုပ်တဲ့ဆင်းရဲတယ်ရှိတယ်ပဋိသက်ကတခါဆုံးလို့တဲ့ဆင်းရဲတယ်ရှိတယ်ဒါတွေလည်းရှိတာပေါ့လေအားလုံးဒီကျေဆိုရင်တော့လိက္ခဏိပါဏာစတွေကအများကြီးပါပဲကျင်းကျုပ်ကတော့သုံးခုပဲအဲဒါကိုဖြစ်စဲမှရှိပါတဲ့သစ္စုပ္ပန်နေသာဉာဏ်နာမံ အဲဇံဝိပါဒရေအကျင့်ရှိခုနပါးပါးနုပါဒနာတို့ရဲ့လူရှိရင်ဇံဝိပါမနုကိုရေတံတော်ဝိပဿနာကောမှုဒီဝဲရေဝိပါဒညာရှိတယ်မှုဒီဝဲပွားစီရမယ်အဲ့ဒီဝိပဿနာပွားပါစေတဲ့ဘယ်လိုလုပ်ပွားလဲအတ္တဟိရံတဏှာလေးတွေဖြင့်မဆွဲနိုင်နိုင်အောင်အတန်ကုပ္ပဒနာတိကြောင့်ပျက်စီးမပျက်စီးအောင်မှုဒီဝဲရေအစင်းမပြပွားစီရမယ်အဲ့ဒီလိုရှိတဲ့ဝိပဿနာဟာ တဏှာလေးတွေအကြောင်းပြုပြီးတော့ပြည့်မသွားအောင်မြင်နိုင်ကြလိုက်ရင်မပြတ်ရှိရမယ်တဏှာလေးတွေဖြင့်ဒီမဆွဲမြင်နိုင်အောင်အယူမှရင်ဆွဲသွားတယ်သူနောက်ပါနေတာဟုတ်လားတဏှာနှိမ့်တဲ့ဆရာဆိုရင်နှိမ့်တဲ့ဆရာနောက်ရောက်ပြီးတော့ဒီလိုလိုက်နေတာမုန်းကြဖြင့်မုန်းကြနဲ့စိတ်ဆိုးပြီးတော့လိုက်နေအဲဒီတော့မလိုက်ရအောင်လို့တဲ့အတ္တဟိရာအတ္တကုတ်ပါတန်ဝိရောမြင့်ကြီးကြီးပညာရှိပုဂ္ဂိုလ်အဲ့ဒါပွားများရမယ်တဲ့အဲဒီဥပဒနာကလက်ထင်ကကျမှကျေပြောရမယ် ဒီနေ့တော့အချိန်ကုန်သွားပြီ။သောမှုကလေးတွေဆိုဖို့လိုတော့ဖြစ်စေရုံနာပစ္စုပန်မှန်ပြအောင်ရှိမှာပါတဲ့။အဲဒီကံကတော့နှစ်ပိုက်လည်းစီရပါတယ်။အဟောင်းကိုလည်းမပြန်နဲ့၊စိတ်ကိုလည်းမပြန်နဲ့ဖြစ်စေရုံနာပစ္စုပန်မှန်ပြအောင်ရှိမှာပါတဲ့။ ရမယ်အဟောင်းကိုလည်းမကြံနဲ့အဟောင်းကိုလည်းမကြံနဲ့အဖြစ်ကိုလည်းမကြံနဲ့အဖြစ်ကိုလည်းမကြံနဲ့အဟောင်းကိုလည်းမကြံနဲ့အဟောင်းကိုလည်းမကြံနဲ့အဖြစ်ကိုလည်းမကြံနဲ့အဖြစ်ကိုလည်းမကြံနဲ့သို့အဟောင်းကိုလည်းမကြံနဲ့အဖြစ်ကိုလည်းမကြံနဲ့အဟောင်းကိုလည်းမကြံနဲ့အဖြစ်ကိုလည်းမကြံနဲ့ အာဟုလည်းမပြနဲ့အရှိကိုလည်းမပြနဲ့အောင်လေညီမိကြပြီးသားတွေပြည်ပြီးပြီးသားတွေအဲ့ဒါတွေကပြန်ပြီးတော့စဉ်းစားဆင်ခြင်မနေနဲ့အတိတ်ကအခုပေါ်သေးဘူးနောက်မှဖြစ်မှဘယ်လိုဖြစ်ပါလိမ့်ညာလို့ဖြစ်ပါလိမ့်နောင်ရည်တွေတွေးပြီးတော့မျိုးလင်းတောင်းတာကြီးကြားမနေနဲ့အောင်နဲ့အတိတ်ကိုအောင်လည်းမကြံရဘူးပြန်ပြီးစဉ်းစားပြီးတော့မနေရဘူးအတိတ်ကိုလည်းမကြံကြီးမတောင်းရဘူးဆိုတော့ ဘာလို့ရမလဲဆိုရင်သစ္စုပန်တရားရှိရမယ်မြင်စေကြားစေပေါ်စေပေါ်စေတရားရှိရမယ်จิตဆဲယုံနာจิตဆဲယုံနာကိုသစ္စုပန်ခေါ်တယ်မြင်စေကြားစေဒါလည်းမြင်ပြီးကလာကြားပြီးကလာလေးပါပဲသုဒ္ဓနိယတော့သစ္စုပန်ပဲခေါ်တယ်အဘိဓမ္မာနိယကတော့သစ္စုပန်ဟုတ်ပါဘူးအတိတ်ပါပဲအနိကတိတ်ကလေးဖြစ်နေဒါလည်းမလို့သစ္စုပန်ဆဲရတဲ့ဥပါဒနာရှိလို့ဘယ်နည်းနဲ့မှအဖြစ်ဘယ်သူမှမတတ်နိုင်ဘူးကတော့အဲအနိကသစ္စုပန်ကိုရှိရတယ် သစ္စာယုံနာသစ္စုပ္ပန်အမှန်သိအောင်ရှုမှတ်ပါတဲ့ဆိုရမယ် သစ္ဆေယုံနာသစ္ဆုတ်ပံအမှန်သိအောင်ရှိမှာပါသစ္ဆေယုံနာသစ္ဆုတ်ပံအမှန်သိအောင်ရှိမှာပါသစ္ဆေယုံနာသစ္ဆုတ်ပံအမှန်သိအောင်ရှိမှာပါသစ္ဆေယုံနာ အဲဒီတော့ရှုမှတ်နေလို့ရှိရင်တော့နေမြင်မစဲမပြင်းမဲ့ပဲမဲ့ကောင်းစွာ အာထုခြင်းနေမြင်ကောင်းများရရှိလားဆိုအပ် တော့ဒီအမှန်ပဲအဲ့ဒီဆုမရင်လို့ရှိရင်ဘာဒီကာရကကောင်းသောချင်းရနေတာကောင်းသောချင်းရနေတာပဲလို့ဆိုရတယ်ကွာမြင်နေတာကြမ်းမှမဟုတ်ပါတော့ဘူးဆယ်နာရီနည်းနည်းကျော်သွားတယ်ဘုရားကလည်းရှုဖို့မပုံလေးပြောပြီးတော့ရှုမှလက်ချံတစ်ပတ်လေးရမရွှေ့ဆိုတော့အခုတရားနာရင်းနဲ့ရှုလိုက်မှသူကိုက်သွားတယ်ဟုတ်လားရှုပုံလေးခင်ဗျားတို့ရှုပြောတယ်မှန်ကတော့မြင်နိုင်ကြတယ်ပေါ်တိုင်းပေါ်တိုင်းရှုဖို့ပါ ရှုတော့ကိုစာပေဝါရနဲ့ရှုမယ်ဆိုရင်လည်းဒီတော့ဖြစ်ပါလားစာပေဝါရတွေကျက်ဆိုရမလွယ်ဘူးရုပ်တုဝေဒနာပညာသင်္ခါရဝိညာဉ်ဒီတစ်ခါကရုပ်ထင်ရှားသလားနာမ်ထင်ရှားသလားစဉ်းစားနေရတာနဲ့သမာဓိဖြစ်မှာမဟုတ်ဘူးလူရင်းကတော့ဖြစ်ပေါ်လာတာလေပြီးပါလူရင်းနဲ့ဇာသုံးစကားနဲ့ရှုတာတွေ့ဆုံးပဲရသော်ဗျာဇာသုံးစကားနဲ့လည်းဟောရတယ်ဇန်တော်ဝါသွားပြီးရှိတော်တဲ့ကိစ္စမိတွေသွားပြီးဟူသာနာတိပြီးသွားတဲ့ခါကလာဖြစ်တာကတော့ ရုပ်ပဲဝါယောဓပဲအဲ့ဒါကိုမြတ်စွာဘုရားသစ္စာမိသွားတယ်လို့သိရမယ်။ရာသုံးစကားနဲ့ရာသုံးစကားတော့လွယ်တာပေါ့။သက္ကာကတော့သွားတယ်မှတော့ခြေထောက်နဲ့လက်နဲ့ကိုယ်နဲ့ဒုက္ခအကြီးဒီလိုထင်တာပေါ့။အဲ့ဒါကတော့ရင်းမသိပါဘူး။နောက်သမာဓိညာအကောင်းတဲ့ခါကျတော့အဲ့ဒါတွေမပါဘူး။ကျင့်ရပုံသဏ္ဍာန်တွေဘာမှမပါဘူး။အကြီးတွေတော့မပါတော့ဘူးနောက်တော့တခါလဲရွေတိုင်းရွေတိုင်းသိနေတာဒါကလေးမှန်ကောင်းပါလား ညီနိုင်ကြတဲ့အကုန်လုံးရှုရမယ်ဆိုရင်လည်းအကုန်လုံးလည်းမရှုနိုင်ဘူးဒါကြောင့်ခွန်ကြီးတို့ကနည်းနည်းကစရှုတိုင်းပါလေဖောင်းတယ်လာတဲ့အခါမှာဖောင်းတယ်ပင်ကျသွားတဲ့အခါမှာပင်တယ်ဒါလေးရှုရဒါကဖောင်းတယ်လာလိုက်ပင်ကျသွားလိုက်ဖောင်းတယ်လာလိုက်ပင်ကျသွားလိုက်ဒါကအာနာပါနရှုတာလားပြောမယ်ဟုတ်ပါဘူးအာနာပါနအကြောင်းပြုပြီးတော့ဖြစ်နေတာဗိုက်သေးကရုပ်ပါတယ်ဗိုက်သေးကတောင့်နေရုပ်တင်းနေရုပ်တွန်းကန်နေရုပ်လှူစားရုပ်လှူရှားတဲ့ရုပ်ဗိုက်သေးကရုပ်ပါတယ်အဲ့ဒါကိုရှုတာပါပဲ အဲလိုရှုနေရင်အာနာပါနလည်းပဲပြီးတဲ့ခါလည်းရှိပါတယ်ဒါပဲလေလို့အဲပထမရှုရင်းကတော့ဘိုက်ထဲကတောင်းတင်းလို့ရတဲ့ဝါယောဓာတ်ကအရင်းကမှာပဲအဲ့ဒါကိုရှုလို့ဘုန်းကြီးတို့ကြားပါထိုင်ပုံကစရဲဆိုဆိုရင်ကြတယ်တင်းလင်းဆွေးပြီးထိုင်ပါတဲ့။ဘာလဲငါအာဟုစိတ်တော်။ဥစ္စပါယမရိတဲ့အထက်ပိုင်းကိုကိုဆက်မှစွာထားပါခါစပြီးမမထားပြီးထိုင်ပါတဲ့။တော့ပဲပဲရှိစေဝိရိယမပါပဲနဲ့ဖြစ်နေတယ်။ ပရိမူခံတည်းဥပဒေတော်ဟာကမ္မထာအာယုန်ရှိမဲ့အာယုန်စီတို့အမှတ်တရလေးပို့ထားပါမျက်စိနဲ့ကြည့်ရမှာမဟုတ်တယ်မျက်စိတော့ကြည့်ဘူးဖွင့်ထားဖို့မလိုပါဘူးမျက်စိနှိမ့်ထားမှပိုကောင်းတယ်မျက်စိဖွင့်ထားလို့ရှိရင်အဲ့ဒီမြင်တာလည်းမှတ်ရအောင်လို့ဆိုတော့တမာတိဖြစ်ဖို့မလိုဘူးမျက်စိမှိတ်ထားကိုရှိမဲ့ကမ္မထာအာယုန်စီပို့ရတာပါပဲတစ်တိုင်းဆိုရင်လည်းတစ်တိုင်းအာယုန်စီပို့ရတယ်အာနာမာနရှိမဲ့ဆိုရင်နှာပြီးရတာတော့အဲ့ဒီရှိရပါတယ်အခုတော့ဘုန်းကြီးကဘိုက်ကနေတောင်းနေမှုကြတဲ့ဝါရဒရှိရတာဆိုတော့ဘိုက်ကို မှတ်တရရေးပို့တယ်။ဖောင်းတက်လာတဲ့အခါဖောင်းတယ်၊ပြင်ကြသွားတဲ့အခါပြင်တယ်၊ရာသုံးစကားနဲ့ပဲရှုကြပါလေ။ဖောင်းစားကဖောင်းစားနေအောင်ပြီးဖို့ပြင်ကပြင်လို့နေအောင်ပြီးဖို့ဒါလိုရင်းပါပဲ။ဖောင်းတယ်ပြင်နေရှုမှနေစိတ်တွေကတခြားထွက်သွားရင်အဲ့ဒီစိတ်ကြီးလည်းပဲခြေတိုင်းခြေတိုင်းစိတ်ကိုမှတ်ရတယ်။စိတ်ဓာတ်နိဗ္ဗာန်နာကောင်း။ဒီဖောင်းစားပြင်ကညာမှကိုယ်ကညောင်းလာပုဒ်နာကြည့်တဲ့ခဲကဒုက္ခဝေဒနာပေါ်ရင်အဲ့ဒါလည်းရှုရတယ်ဝေဒနာနိဗ္ဗာန် အဲ့ဒါကတော့ကြာကြီးရှိတော့ဖြစ်ပါအောင်ညောင်းရင်ညောင်းတယ်ပူရင်ပူရနာရင်နာတယ်သုံးချက်လေးချက်လောက်ဆိုရင်တော့ဘာလို့ဒီရင်ဆုံးလာပြန်လာပြန်မှတ်အခုလိုခဏအတိကြာကြီးမှတ်နေသေးဘူးအတန်ကြားလို့ရှိရင်ကြားတယ်မှပြီးရင်ဆုံးလာပြန်လာပြန်မှဘလောက်ပါပဲအရှင်ကပြန်သွားတော့ဒီနေ့2မိနစ်တော့မှပါတော့2မိနစ်ပဲဒီနေ့ကြည့်သွားဒီနေ့ကမှတ်ချက်ပေါင်းအသက်ရှင်နင်းများလိုက်ပြီးတော့ 30လည်းရှိတယ်40လည်းရှိတယ်50လည်းရှိတယ်60တရားလည်းရှိပါလားအဲဒီမှတ်တိုင်းမှတဲ့ကဏ္ဍသမအတင်းမှာမိမိစေပါတရားတွေပါဝင်တယ်မှမြင့်အကြောင်းရဆိုင်သေးတာသမာဝါယမမဲ့ကိုခေါ်တယ်မှားရတာသမာဓိမဲ့ကိုခေါ်တယ်မှမိတာအယုံမှာစိတ်ကလေးကပ်ကပ်ပြီးကြည်သွားတာကသမာသမာဓိမဲ့ကိုခေါ်တယ်သမာဓိမဲ့ကိုသုံးပါမှမိတာအယုံမှာမှန်တဲ့ကြည်တာသမာဓိဒါကတော့စကားလာပုဂ္ဂိုလ်တွေမှာ သိမထင်ရှားသေးဘူးနောက်ပိုင်းကျသင်ရှားပါလားဒုနနာနဲ့လည်းပိုင်းရှားပြီးအကြောင်းကျိုးလည်းပိုင်းရှားပြီးနာမစက်ဖြစ်ပြလာတဲ့ဒီအိသဒုက္ခနာတဲ့ကိုလုံးပြီးတော့လက်နဲ့ကြိုက်ကြည့်တယ်လို့သိရှားကုန်ပြီအဲဒီတော့မာနဲ့ပြီးတော့သမာဓိဒီအဲဒီတော့မာနဲ့ပြီးအောင်လို့စေဝဉ္ညုတ်ပြီးတဲ့တော့သမာသင်္ကပ္ပသမာဓိနဲ့သမာသင်္ကပ္ပဉာဏ်နဲ့ဉာဏ်နှစ်ပါးသမာဓိနဲ့ဉာဏ်သုံးပါးပေါင်းလိုက်ရင်၅ပါးအဲဒါကာရကနဲ့အလုံးလုံးနေတာဝိပဿနာကုသိုလ်တွေပေါ့ မနာသီလကုသိုလ်တွေပြုတဲ့ခါလဲဒီလိုပါပဲဒီလိုဒီငါးပါးသောတရားတွေကတော့ပါနေတာပါပဲသီလကြလို့ရှိရင်တော့အပူလေးပါတာလေးတွေအဲဒီနေ့ဒီ၅ပါးရှုတိုင်းရှုတိုင်းနေ့နေ့၅ပါးကိုပွားတယ်သမာဝါစာသမာကမ္မသမာဓိဝဆိုတဲ့သီလမဲ့ခင်သုံးပါးကတော့သီလဆောက်ပြီးထားရတာပြည့်စုံလာပြီတဲ့ပြည့်ဘူးဒါကြောင့်မို့အဲဒီသီလမဲ့ခင်မှာသင်အားလုံးမဲ့ခင်၈ပါးပဲမတိုင်းမတိုင်းမဲ့ခင်၈ပါးတည်းလေပွားတယ်အဲဒီလိုပွားခြင်းဖြင့် ဝိပဿနာမဲ့ခင်နဲ့စဉ်တိုင်းတိုးတက်ပြီးတော့နောက်ဆုံးအရိယာမဲ့ခင်ဖြစ်တာပဲသောတာပန်ဒီမဲ့ကိုရောက်သောတာပန်ဖြစ်သွားတယ်ဒါတိုင်းမဲ့ကိုရောက်ဒါဖြစ်နိုင်မှုလို့နာမှုရတ်မဲ့ကိုဒါနာဖြစ်အဲဒီလိုဖြစ်အောင်အထုပ်ကြရတယ်မြတ်စွာဘုရားဒီဗာဒီကာရတာသုံးဟောတာဒီလိုလေးနဲ့အနန္တပြည့်စုံပါလေအပ္ပဟိရံအပ္ပံကုပ္ပံတံဝိဒဝမှုလေ အတံဟိရန္တနာရိတိဖြင့်မဆွဲငင်နိုင်အောင်အဘံကောပါဒနာရိတိကြောင့်ပြည့်စည်မရှိအောင်တံတို့အနိစ္စသတိဖြင့်ရှုသောဝိပဿနာဉာဏ်ကိုအနုဒီဝေအစဉ်အပြပွားစေရမည်အဲဒီရမဲ့ဖို့တောင်းအစဉ်ပြပွားပါတဲ့အဲဒီလိုညွှန်ကြားတဲ့အတိုင်းခဏစပြီးတော့လည်းအာထုရာပြီယောဂီအဟောင်းတွေတော့သူပြောကြအောင်လို့ယောဂီဖြစ်ပြီးအာမတုဘူးတဲ့ပုဂ္ဂိုလ်တွေလည်း အာထုံကြီးလေးရပါတယ်နာကြတယ်ကိုယ်ရင်းတော့လေကိုယ်ရင်းကိုအားတဲ့အချိန်မှာရတော့ရှုမှနေရင်ဝိပဿနာကုသိုလ်ဖြစ်တာပဲဒီနေ့တော့ဒီရညတဲ့လက်ရှိမှာကျမှဆက်ပြီးတော့ဟောရမယ်ညကိုကြားသိညလေနေခုနာနေခုနာကျွန်ုပ်တို့ ပြုစုပွားများအားထုတ်အပ်သောကောင်းမှုအပေါင်း၏သို့ပါကကိုမိဖတော်မှာစ၍အလုံးစုံသောအတ္တဝါအပေါင်းတို့အားမြတ်ပေပါတော်၏ လုံးစုံသောသတ္တဝါအပေါင်းတို့သည်မြတ်ရကြ၏ကိုစိတ်နှပြမာရပါစေမြတ်